ယေရှုရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်း၌31ရက်5လ68ခုနှစ်နန္ဒပိုင်းတွင်ဟောကြားတော်မူသောတရားတော်လိုတဲ့ဟာကိုအမွေလားယူကြဟုတ်ကဲ့ဟဲ့ဒီဒါနာနဲ့အမွေယူဟင်ပီလာနဲ့ငွေယူမှန်ပါဗျာပြီးတော့တို့ဝိပဿနာတရားနဲ့ငွေယူမှန်ပါဗျာကိုကြိုက်တဲ့ငွေယူကြရတာဗျာမှန်ပါဘယ်နဲ့တော့တို့ရွှေလေးရရပေါ့မှန်ပါဘာနဲ့ငွေယူမှာတော့ ဟင်ဟုတ်ကလားဒီပေါ်များတော့ကြောကျဝိုင်းကြားပေါက်ထားတာလို့ဟင်ဟင်ကြောကျဝိုင်းကြားလာပေါက်တာတင်လာပဲအမွေယူလာလားကြားလာပေါက်ထားလားဟုတ်ကလားဗျဟင်အဲ့တော့တီလာယူပြီးပြီအဲဘုန်းကြီးရရှိတာသူဒူတွေကနောက်ကလိုက်ဒါနဲ့ပြီးရောလားဟင်ဘယ်တော့ကြမှာပြီးမှာလို့ဟင်ဟင်အဲအမဘန်ကြီးဆိုပြီးပလား ဟင်တွေ့ပီလာနဲ့မပြီးနဲ့ပီလာကနေပါရမီတရားအောင်မှာတည့်ရပီလာယူရင်တည့်ရတူထဲမှာရှိတဲ့အစွဲတွေရရမယ်ဟင်ပွားနေတဲ့အစွဲဆိုရင်ပါရမယ်ပါတဲ့အစွဲဆိုရင်အဲနေရမယ်ဟုတ်ကဲ့နင်းနေပါပါဆွဲဆိုရင်ဆဲကူဆဲသွားမယ်ဟင်အဲ့တော့ဒီလာကလည်းပဲတို့တေရှိနေတဲ့ကိရိတာကိုတတ်မှာ ဟုတ်ကဲ့သတိရမှာဒီလေးဒီနံပါတ်1ငါဆွဲသတိရမယ်အဲ့ဒီငါဆွဲကြောင့်အပိဓာပြပါရဆိုတဲ့အလိုကြည့်မှုနဲ့နှလုံးမသားမှုနှစ်ခုဖြစ်တာဟုတ်ကလားဗျငါဆွဲကြည့်လေးအလိုကြည့်လေးပဲဟင်ငါဆွဲကြကြကြည့်လေးအလိုကြည့်လေးပဲအဲအလိုကြည့်လေးတို့အမှားများလေးပဲဟုတ်ကလားဟင်အဲ့တော့တဘဝမှာရလာတဲ့ဘဝလေးဟာဟိုအလိုကြီးလို့ ငါဆွဲကြီးနဲ့တို့လိုက်ပြီးတော့ဥစ္စာရှာလို့ရှိရင်တို့အပြန်ကြတော့အရှုံးနဲ့ပြန်မှာပေါ်ဟဲ့မှန်ပါဗျာလူဘဝကပြန်တော့လေမှန်ပါဟင်အများနဲ့မပြန်ဘူးအရှုံးနဲ့ပြန်မှာဗျာမှန်ပါဟင်ဘယ်နဲ့တော့ရှုံးနဲ့ပြန်ကျင်သလားအမျက်နဲ့ပြန်ကျင်သလားအမျက်နဲ့ပြန်ကျင်ပါဟုတ်ကလားအဲ့တော့တို့ဒီငါဆွဲကိုနှိမ်ကြည့်ရမှာဟင်ငါဆွဲကိုဟိုဝင်ခွင့်မရအောင်တို့အကျင့်ကိုကြည့်ရလိမ့်မယ်ဗျအဲ့ဒါကိုပါရမီလို့ခေါ်တာတယ် ဟင်တိလာဆိုတာအလေးကျင့်ပါရမီဆိုတာအဲ့ဒီတိလာနဲ့လေးကျင့်ရင်းနဲ့တို့ပါတော့ဟိတို့တဲ့ရှိနေတဲ့ငါဆွဲဝင်ခွင့်မရအောင်ဟင်ဒီအဲငါဆွဲဝင်ခွင့်မရရင်ကြိုက်ဆွဲနဲ့မကြိုက်ဆွဲဝင်ခွင့်မရဟင်ငါဆွဲကြည့်လို့ကြိုက်ဆွဲကြည့်ရဟင်ငါဆွဲမကြည့်ရင်ကြိုက်ဆွဲမကြည့်ဘူးဟုတ်ကဲ့ဟိအဲ့ဒီခါကျမှတို့ပဲအာယုလေးခံစားခံစားဒုစိတ်နဲ့တို့ခံစားပွင့်ရအောင်ကြိုးစားမှာဟုတ်ကဲ့ဟိ ကျင်းနိုင်မှာမလားကဲသီလတွေတော့ယူပြီးလို့ဟင်ကျင်းနိုင်မှာပါဟင်တိုင်းနေတော့မေးတော့တဲ့တယောက်မှမပြောဘူးရာတို့သီလာပြီးဘူးဒီတွေထောင်ပြီးစကားပြောရတယ်လို့ပဲသူတို့ဟာဟင်ဟင်ဘူးဒီတွေရှိချပြီးစကားပြောရတယ်လို့ပဲဘာမှလည်းမပြောတာကြောက်ဘူးဘယ်နဲ့တော့ဟင်ဒီတိုင်းမအာမဘန်တွေသူပြီးဗလားဟင်ဟင်အဲငါသွဲအင်းတို့နေအောင်ကြိုးစားမယ် အဲဒီငါသွဲကြီးမဲ့စားအလူကြီးမဲ့စားဟင်ဟင်ပြီးတော့ငါပိုင်ကျူးစားမဲ့စားတို့ဘာလို့ရမှာတော့ကိုကံကိုကိုယုံကံလေးတွေကောင်းအောင်လုပ်ဟုတ်ကလားဟင်ကံကောင်းထောင်းမတယ်ဆိုတာတို့ဘက်ကအကြံလေးတွေလည်းကောင်းတာလေးတွေကြံပြောတော့လည်းကောင်းတာလေးတွေပြောလုပ်တော့လည်းကောင်းတာလေးတွေလုပ်ဟုတ်ကလားအဲ့ဒါကံကောင်းပြောတာအဲ့ဒီကံကောင်းတွေထောင်းမလို့ချင်းအတိတ်ကံကသူ့ဟာသူပေါ်တာကွ ကံကောင်းထောင်းပါတယ်ကံကောင်းထောင်းပါတယ်တို့ပြောတယ်မဟုတ်လားကံကောင်းတခြားကထောင်းမှမဟုတ်ဘူးတို့ရဲ့အကျဉ်းဒီအပြောဒီအလုပ်ဒီအဲ့ဒါဒီကံကောင်းမှအဲ့ဒီကံကောင်းလာရင်အဲ့ဒီကံကထောင်းမှတာကိုကံကောင်းထောင်းမှတယ်တို့ပြောတာဟုတ်ကလားဘယ်နဲ့တော့ကံကောင်းရင်လားကံမကောင်းရင်မလားအဲကံကောင်းရင်ဘာလို့ရမှာတော့ဗျာအေးကံကောင်းအောင်တို့လိုရမှာပေါ့ဗျာအဲ့တော့ကံကောင်းနဲ့ကံကူး ဘာနဲ့ခွဲမလဲဆိုဟောသူတယောက်ကိုသူကြံပြီးမဲ့ကြံလို့ရှိရင်သူကြံမဲ့ကြံပြီးကိုယ့်ကိုပြန်ကြံလိုက်ကြားလားမှန်ပါဗျာဟင်ငါများတီတို့ကြံရင်ခံနိုင်မလားခံနိုင်ပါဘူးအဲမခံနိုင်ရင်အဲ့ဒါတော့မကောင်းဘူးအဲ့ဒါမကောင်းတဲ့ခံမလုပ်နဲ့ဟင်အဲငါများတီတို့ကြံရင်ခံနိုင်မယ်ဆိုအဲ့ဒီကလောက်တာတော့အဲ့ဒါခံကောင်းမယ်ဟုတ်ကလားမှန်ပါဟင်သူတော်ဘာဘူးစကားတခွန်းပြောမဲ့ကြံရင်အဲ့ဒီပြောမဲ့စကားကိုသူများမပြောခင်ကိုကိုကိုရင်ပြန်ပြောကြည့် သုံးဖို့ပြောခံကြုံဟင်ငါများဒီလိုလာပြောရင်ငါခံနိုင်မခံနိုင်ဟင်ဟင်အဲမခံနိုင်ဘူးဆိုရင်ဘယ်လိုကံကောင်းလားကံဆိုးလားဟင်အဲကိုမမခံနိုင်သူလည်းမခံနိုင်ပေါ့ပြောနဲ့ဟင်ပြောကံဆိုးတွေဖြစ်ကုန်တာပေါ့ဟင်ကိုခံနိုင်တဲ့စကလုံးဆိုရင်အတုံးတုံးဆိုရင်သူလည်းခံနိုင်မှာပေါ့အဲ့ဒါဆိုပြောတာပြောအဲ့ဒါကံကောင်းမင်းထင်တယ်ဟင်သူတော်ဘာကိုလုံးမဲ့ကြံလို့ရှိရင်သူ့မလို့မီအဲ့ဒါမျိုးကိုရင်ဝင်ခန့်ကြည့်လိုက်ဦး စိတ်ကူးနဲ့ဟုတ်ကလားအဲခံကြည့်လိုက်လို့ဟိုခံနိုင်တယ်ဆိုရင်အဲ့ဒါခံကောင်းမှမတော့ဟင်မခံနိုင်ဘူးဆိုရင်ကံဖို့မှဟုတ်ကလားဟိဟင်အဲ့တော့ငါ့ကိုဒီလိုလုပ်ရင်ငါမခံနိုင်ဘူးတဲ့ခင်ဗျာလည်းခံနိုင်မှာမဟုတ်ဘူးဆိုပြီးအဲအဲ့လိုဒီတွေးပြီးတော့မလုံးနဲ့ပေါ့ဗျာအဲ့တော့တို့ကယူယူထားတဲ့သီလကကံစိုးကိုဖယ်ပြီးတော့ကံကောင်းကံကောင်းတွေပေါ်လာအောင်လို့ဒီသီလတွေယူရတာ အဲ့ဒါလေ့ကျင့်တာကိုသီလလို့ခေါ်တာဗျမှန်ပါဟင်ကံကောင်းလေးတွေကြီးတဲ့လုံမိအောင်ဟင်ကံကောင်းလေးတွေကြီးတဲ့ပြောမိအောင်တို့ဘာတော့ကံကောင်းလေးတွေကြီးတဲ့ကြံမိအောင်လို့ဒီသီလတွေထိန်းရတာဟုတ်ကလားဗျမှန်ပါဟင်ဟုတ်ကလားဗျပယ်နေတော့ဖူကံကောင်းဖွာကံကောင်းလို့ဖြစ်နေမှာမလားဖြစ်နေပါဗျဟင်ဟင်တို့ရွာရဲကြရင်တော့ဖူကံဆိုဖွာကံဆိုတွေကြီးနေမှာပါဗျာ ဟင်အေးကျွားလိုက်ကြတော့ကံကောင်းတွေလုံသလားကံဆိုးတွေလုံသလားကံဆိုးတွေလုံကြတာဟုတ်ကလားဗျဘယ်နဲ့တော့မေးလို့မရပါလားတို့ရွှေလေးတွေဟင်သူတို့ဟုတ်တာမေးလို့လားမဟုတ်တာမေးလို့လားသိဘူးဗျဟင်တို့ရှိတဲ့လားတွေမေးတော့လည်းဘာမှမပြောဘူးဟင်အဲ့တော့တို့ကံကောင်းနေလို့ရမယ်အဲ့ဒီကံကောင်းထောက်မှာဟင်အဲ့တော့ခုနအပိစာဆိုတဲ့လူချင်းမှုအာကြီးနေမဲ့အစားဟင် ပြီးတော့ငါပိုင်းငါပြည်စီဖြစ်ဖို့အဲ့ဒီအစွဲကြီးတွေကြီးနေမယ်အစားဟုတ်ကလားဟင်အာယုန်ဒီပေါ်လိုက်ပြီးတော့ခုနပြောတော့အဲတူနဲ့တူဖက်ပြိုင်ပြီးအဲအနိုင်ယူပြီးကြိုးစားနေမယ်အစားဟင်ကံလေးကြီးကောင်းအောင်ကြိုးစားတော့အဲ့ဒီကံလေးကြီးတော့ဝရိယလေးထောက်ပါဝရိယလေးကောင်းအောင်ကြိုးစားတာဟုတ်ကလားဟင်ဟင်အဲပြီးတော့ညံလေးကြီးကောင်းအောင်ကြိုးစားပါအဲ့ဒီကံညံဝရိယလေးကြီးကောင်းလို့ရှိရင်တို့ အတမူဝါကြောင့်ချမ်းသာပါတယ်ဟင်အဲ့ဒီအဲကံကြောင့်ဝရိယလေးတွေကောင်းတဲ့ပုဂ္ဂိုလ်ကိုနတ်တီကမနေတာဘူးဝင်ပြီးကူရပါတယ်ဟင်ဟင်ဒီဘွားတို့ကလေးဟိုရပါရရှိရအောင်လေဟင်အိမ်မက်နဲ့ပေးလို့တချို့ကမနှောလေးတွေနဲ့ကိုလိုကောင်းတဲ့လမ်းလေးတွေကိုပြလို့ဗျဟင်ညာအိမ်မက်ကလေးနဲ့ပေးလည်းပြတာပါတယ်ဗျအေးမိမိစိတ်ကလေးကိုကောင်းတဲ့လမ်းလေးကိုတန်းပြီး ကြံဖြစ်အောင်ပြောဖြစ်အောင်လုပ်ဖြစ်အောင်လဲဟောသူတို့ကစောင့်ရှောက်ပါဗျာအဲ့ဒီကကြကိုလှုပ်တာလေးတွေအကုန်တဲ့အကြီးတွေပေါ်တာမှန်ဟင်စောင့်သွားတယ်မရှိဘူးဗျာဟင်အဲ့လိုဖြစ်အောင်ကြိုးစားရမယ်ဗျာကြိုးစားနိုင်မှာမလားကြိုးစားပါဟင်ဘယ်နဲ့တော့တို့ရွှေလေးတွေပြရမှာပေါ့ဟုတ်ကလားဟင်ကံကောင်းအောင်လုပ်ရမှာဗျာအဲ့လိုကိုလူဘဝရောက်တုံးလေးကံလေးတွေကောင်းအောင်လို့ဒီသီလယူရတာ သီလကသုခံကိုဖယ်ပေးတာဒါနကကောင်းကံကိုဆဲယူတာဟိဟိဟိုသုခံကိုဖယ်ပြီးကောင်းကံနဲ့သူကပြန်ပြီးတော့ဆဲယူအောင်ပါဗျဒါမို့သီလရွေးရဒါနပါရတယ်ဒါနပြုရင်လည်းသီလပါရတယ်သူတို့နှစ်ခုကဘယ်လက်ညာလက်လို့ပဲဗျဟုတ်ကဲ့အင်းဘယ်လက်နဲ့ဆိုတာတွေဖယ်ပြီးညာလက်ကကောင်းတာတွေကိုယူရလေဦးမဲဟုတ်ကဲ့ဗျအေးအဲ့တော့သူများပေးတာကနာအဲအဲ့လိုကောင်းကံလေးတွေကြတော့ပဲ့နေတော့ သူများတွေမကြိုက်ဘူးလားဟင်ဩငါတော့စားနေရတော့နေရတယ်ခမများများမစားမတော့ရှာဘူးအဲမစားမတော့ရတဲ့ခမလေးတွေအတွက်ငါပေးမယ်ဒီကြံလေးကြံလို့ချင်းသူတို့ဘာတွေမကြိမ်ဘူးလားအင်းအေးမင်းတို့လည်းဒုက္ခရောက်နေမင်းတို့အတွက်ရော့ကွာအင်းငါဒီတော့တော့ပေးမယ်လို့သွားပြောရင်ဟောညာလို့လို့လိုက်မလားဟင်ဝန်တာမှာပေါ့ဗျာကိုဒီလည်းရောက်နေသွားပေးလိုက်တော့ဘလောက်ဝန်တာလိုက်မလဲ အေးအဲ့ဒါအကြံကောင်းပြီပေါ့ကွာဟင်အပြောကောင်းအလုပ်ကောင်းနေမဟုတ်လားအေးအဲ့တော့ဒါနကကောင်းကံတွေကိုဖဲယူတာတီလာကဖိုးကံတွေကိုဟိုဖယ်ထုတ်ပြစ်တာဟုတ်ကလားဟဲ့အဲ့တော့တို့တီလာကိုယူပြီးရေပါရမီရောက်အောင်လေတို့ဟွာလေဦးမေတီလာနဲ့ပါရမီတွဲမိရမယ်ဟုတ်ကလားခုလိုတီလာယူပြီးအာမဘန္ဒီကံဒီတီလိုနဲ့နေနေဟင်အဲ့ဒါတို့သာလို့တော့ဝါရိဒတီလာလို့ခေါ်တယ် ဟင်ဝါရိဒသီလဆိုတာတားမြစ်ထားလို့ဒါကိုမလုပ်ရတာဟုတ်ကွစိတ်ကမှမကျင်တာကိုယ်သာကျင်တာကိုဝါရိဒသီလခေါ်မယ်ထင်တယ်ဟင်သာရိဒသီလဆိုတော့ခုနပြောတဲ့တို့ဒီသီလယူပြီးရင်တို့စိတ်ကလေးကိုအကြံဆိုးတဲ့ကို ရောက်မသွားအောင်အမှတ်တခုတရဏကိုပွားနေရမှာတယ်နဲ့မှန်ပါဗျာအင်းဒါမို့တီလာပေးရင်တို့တရဏကိုပါတာတယ်နဲ့မှန်ပါဗျာဟင်ဟင်စိတ်ကလေးအာယုံလေးကိုဟိုတခြားအာယုံတွေကိုလှုပ်လိုက်လို့ရှိရင်တို့အကြံစိုးတွေဝင်သွားမှာပေါ့မှန်ပါအဲ့တော့ဖရာအာယုံတွေကိုပို့ထားရမှာတယ်မှန်ပါ ဟင်တခြားအာယုံတွေကိုသူ့စိတ်ကလေးကိုတွားနေကြလမ်းတိုင်းပို့ထားလိုက်လို့ရှိရင်အကြံဆိုးတွေဝင်လာမှာပေါ့အဲ့တော့ဟောတရားအာယုံတွေကိုပို့ထားရမှာဖြစ်တယ်ဟုတ်ကလားဟဲ့ဒီတခြားအာယုံတွေကိုသူ့ဟိုစိတ်ကလေးကိုလှုပ်နေကြတိုင်းလှုပ်ထားလိုက်လို့ရှိရင်ခုနတခြားဟိုပါတော့အကြံဆိုးတွေရှောက်ချမ်းကုန်မှာပေါ့ဟုတ်ကလားအဲ့တော့တန်ခါအာယုံအဲ့ဒီပို့ထားလို့ရင်တို့အကြံကောင်းနေကြံဖြစ်အောင်လို့ဟင်အဲ့တော့ဒီကနေ့တီလာယူတယ်ဆိုရင်တရဏဂုံပွားရမှာဗျာအင်းစိတ်ကလေးစင်ကြယ်သွားအောင်ထင်တယ် စိတ်ကလေးတန်ပြန်သွားအောင်ကိုယ်စိတ်ကလေးကြီးတဲ့ကိုယ်ပိုင်သွားအောင်လို့ဟင်တောင်းမတရဏဂုံပွားရတယ်အဲ့ဒီတရဏဂုံပွားတာပြီးတီလာကနေတို့ပါရမီကိုတက်တာဟုတ်ကလားဗျဟင်အဲ့တော့ကိုဒီတက်တဲ့ဤတစ်ခုနဲ့ပွားရတယ်ဗျဒီကနေ့အတွက်ကိုဘယ်နဲ့တော့ပွားနိုင်မှာပေါ့ဟင်ဟင်ဒီအဲ့ဒါတီလာကနေပါရမီတက်တာဗျအဲ့လိုပါရမီတက်ရမယ်အဲ့လိုပါရမီမပါလို့သာရိတ္တသီလဆိုတဲ့ ပြုတ်လို့ဖြစ်တဲ့သီလသို့မဟုတ်မိမိဇယိုက်ကိုကမြင်လဲကိုရင်းစာသိလေးပေါ်လာပြီတလူသိယူလို့သိမရှိတော့ဘူးလေဟင်းကြားလဲဟင်းကိုရင်းစာသိကလေးရရှိရပြေးလာပြီဟင်ဟိုကြိုက်စိတ်မုန်းစိတ်ကဝင်မမဝင်လာတော့တာဟုတ်သူ့နေရာကဟိုလူသိဖြစ်တဲ့ကိုရင်းစာသိကလေးဝင်လာလေအဲလူလူသိဖြစ်တဲ့ကိုရင်းစာသိကလေးဝင်လာလို့ဟိုမတတ်ဖြစ်တော့ဘူးမပြောဖြစ်တော့ဘူးဆိုရင်အဲ့ဒါသူ့အလိုလျောက်ကို သီလရသွားတဲ့အတွက်ကိုသူ့သာရိတသီလတဲ့ဟင်တကယ်လို့တို့တရဏဂုံမပွားခဲ့လို့ရှိရင်တော့သီလယူထားပြီးအောင့်မှာမှာဗျဟင်လူချင်းလူချင်းအားတွေ့လာပဲနေတော့စိတ်ကလည်းလူချင်းသီလကြီးကလည်းယူထားဘယ်လိုလုပ်ရမလို့ဟင်ဟုတ်လားဟင်ဟင်အဲ့တော့အောင့်ထားမှာပေါ့ဗျဟင်ဟိုကလည်းတစ်ဖက်ကလည်းမခံညုံလားရန်စဒေါသကလည်းဖြစ်ပြန်လဲပြောခြင်း ဟင်ကြံတိသားကြီးလေးယူထားဘယ်လိုလုပ်အောင်စားရဟင်အဲ့ဒါဆိုလို့ရှိရင်တို့စာလို့တော့ဝါရိဒတိလားလို့ခေါ်တာဟင်တို့ဟိုမှတ်မိလောက်တဲ့သကလုံးနဲ့ပြောရင်တော့အဲ့ဒါအချုပ်ဦးဖို့ချုပ်ဦးဖို့ချုပ်ထားဟင်ဟင်ဒီအချုပ်ဦးဖို့ပြတယ်ချုပ်ထားလို့လုံနာပြဟင်အဲ့တော့တို့ဘာတော့အပြည့်ရှိတဲ့ပုံကိုယ်တွေတို့အချုပ်သေးဝင်မရောက်ဘူးလားဗျာ အင်းအချုပ်ထဲရောက်တဲ့ပုဂ္ဂိုလ်တွေဟောတလအချုပ်ခံရင်တလလုံးလုံးသူ့မြင်မှုကြားမှုတွေနဲ့ဘယ်နှလုံးလားဟင်ဟုတ်ကဲ့အကုန်ပြတ်တောက်နေတာဗျအင်းအေးအချုပ်ထဲရောက်တဲ့ပုဂ္ဂိုလ်တတ်ဖြစ်သေးလားခိုးဖြစ်သေးလားဲတော့ချုပ်တဲ့တလားရောက်တော့ဒီလားတွေကိုတလားကြီးရဗျာဟင်တို့လည်းချုပ်ထားရင်မနဲ့တို့အချုပ်ထရလူနဲ့တူတူပဲထင်တယ်ဟင်အဲတကယ်လို့ထောင်ဆယ်နှစ်ကြတဲ့ပုဂ္ဂိုလ်ဆိုရင်နော် ထောင်ထဲမှာတတ်ဖြစ်သေးလားဟုတ်ကလားဟင်ခုဖြစ်သေးလားမင်းအလုံးထားဗျာတိသားတွေကိုဟင်တို့ဟောပဲနေတို့ကိုချုပ်ထားရင်ထောင်ထဲဟာတွေနဲ့ဘာထိုးတော့ဘယ်နေတော့လုပ်တော့ဘူးဟင်ဘယ်နေတော့ကိုအချုပ်ကြမဲ့ဥဥပုပ်ယူမှာလားအဟုတ်ကြမဲ့ဥပုပ်ယူမှာလားပုပ်ပါမလားဗျာဟင်ဘယ်နေတော့ဘာရွှေတယ်တော့မေးလို့မရတော့ပါဘူးလားဟင် ဟင်အချုပ်ကြခဲ့တာကဘယ်နှခါရှိဘူးလို့ဟင်ဥပုံနေတိုင်းနေတိုင်းချုပ်ကြခဲ့ပြီထင်တယ်ဟင်ဟင်ဥပုံနေတိုင်းနေတိုင်းပဲနေတော့ချုပ်ကြပြီးပြန်ခဲ့ရတာထင်တယ်ဟင်ဟင်တော်ပြတော့တော့ရတော့ဟင်အဖွားရွှေရွှေကလေးတို့မေးလို့မရတော့ဘူးလာပြီးတော့လေဟင်ဟင်အဲ့တော့ဝါရိဒတိလာဆိုအဲ့ဒါအော်ဥရတာကိုပြောတာအဲ့ဒါစိတ်ကိုခုနပြောတဲ့ပေါက်တုတ်ပေးတာဖြစ်ထားတယ် ဒီကနေ့အတွက်စိတ်ကလေးကိုကြောင်းရမှာဒါမို့တို့တို့အလဲရှူကြတော့ဟောဥပုနေကြတော့ကြောင်းသွားမယ်ကြောင်းသွားမယ်လို့ပြောတာတယ်ဘယ်လိုပြောလို့ဟင်ကြောင်းသွားမယ်ဆိုတာကြောင်းဆိုတာစိတ်ကလေးကိုကြောင်းရတဲ့နေရာကိုပြောတာပါဠိလိုတော့ဝိဟာရပါဟင်အဲ့ဒါကိုမြန်မာပြန်တော့ကြောင်းလို့ပါဝိဟာရဆိုတာနေထိုင်တာကိုပြောတာဟင်ဟင်ဝိဟာရဆိုတာနေထိုင်တာကိုပြောတာဟင် ပဲဟိုဘုရားရှင်ရဲ့နေထိုင်နည်းလေးမျိုးရှိတယ်ထင်တယ်ရိုးရိုးဣရိယာပုတ်လေးပါးနဲ့နေတာလဲအဲ့ဒါဝိဟာရအဲ့ဒါနေထိုင်တော်မူခြင်းအဲ့ဒီဆောင်းဥပေါ်မှာဣရိယာပုတ်လေးပါးတစ်ပါးပါးနဲ့နေထိုင်တာဟင်အဲ့ဒါလဲနေထိုင်တာပဲဟင်ပြီးတော့သံကိုပွား၍နေထိုင်တာလဲနေထိုင်တာပဲဟင်ဟင်ဖလာသမဘဝင်စား၍နေထိုင်တာလဲနေထိုင်တာပဲမေတ္တာတရားပွား၍နေထိုင်တာလဲနေထိုင်တာပဲဟုတ်ကလားအဲ့လိုနေထိုင်တာဖြစ်တဲ့အတွက်ကိုဝိဟာရလို့စာလို့တော့အဲ့ဒါကိုတို့ဗမာတွေကြတော့ ဝိဟာရကိုသဘောပေါက်ကြောင်းလို့ပြောလိုက်တာဘာဖြစ်လို့တော့အဲ့ဒီနေရာကြာရင်ဒုစိတ်ကလေးကိုခုနဖရာရှင်တော်ဆန်နဲ့ကြောင်းထားတာတယ်သူစိတ်ကလေးသူ့ရှုွက်တဲ့ကြည့်ထရန်ထွဲအောင်တော့ဒီအယုံမဲ့ကြောင်းခံဟင်ဟင်ပြီးတော့မြစ်တာပြမစုံနဲ့ဟင်ကြောင်းခါပုတ်ကလိုက်အေးပြီးတော့ဏိရောဓတမပါနဲ့ကြောင်းခါပုတ်ကလိုက်သူစိတ်ကလေးဘယ်မှမသွားအောင်ကြောင်းသူ့ဘာတော့အလဲရှူမှာကနွားမကြောင်းဘူးလားဟင်နွားကြောင်းတာပဲလို့လို့ကြောင်း ဟုတ်ကလားဗျဟင်အဲ့တော့ဘယ်လိုကြောက်လို့ဟင်တချို့ကလည်းတုတ်ကလေးမြောက်ခါမြောက်ခါနဲ့ထင်တယ်ဟင်ဟောကာလာသားကြတော့လေးခွာကြီးတော့ခံရသေးထင်တယ်ဟင်ဟင်ဟိုဘက်လည်းဟိုဘက်ကြိုးစောင်းမှန်းပြေးတာတောင်းနေနေအောင်ဟုတ်ထင်တယ်ဟင်ပြီးတော့တစ်ခါကလည်းអော်သေးထင်တယ်ဘယ်လိုနွားဟဲညာလိုနွားဟဲနဲ့ပါသေးလားတခါတည်းတစ်ချက်တည်းကိုငိမ့်နေအောင်သူများအခင်ကိုခုံးစားအောင်ဟုတ်ကလားခုလည်းသူများအာယုံတွေတွားပြီးတော့မကြံဖြစ်အောင်ဒီစိတ်ကလေးလေ တတိလေးကတခါတည်းဟိုဖရာစကြက်ထဲဖြစ်ဖြစ်တရားစကြက်ထဲဖြစ်ဖြစ်တန်ခါစကြက်ထဲဖြစ်ဖြစ်တတိလေးကအဲ့ဒီကြောင်းနေရမှာဗျအဲ့ဒါကြောင်းဗျဟင်အဲ့တော့အလေရှုကြောင်းရောက်တော့ကြောင်းလားဖွာကြောင်းရောက်တော့ကြောင်းလားဆိုပြောတော့ကြောင်းသွားမလို့တဲ့ကြောင်းလားဖွာကြောင်းရောက်တော့ပြီးလို့ရတော့ဘူးဗျဟင်ဟင်ကြောင်းကြမှာပို့ပြီးတော့လှုပ်ထားသေးတယ်ဟင် အိမ်မှာသူ့အလုံးနဲ့သူကိုယ်အလုံးနဲ့ကိုယ်ဆိုတော့စကားပြောပြဘူးဗျ။ကြောင်ကြတော့မှစုံတော့မှဘူပြောပြထင်တယ်။ဟုတ်ထင်တယ်။ဟင်ဟင်ပြီးတော့အိမ်တော့ကတော့ကိုယ်ကိစ္စသူကိစ္စဘာအစာဥစားမပေးနိုင်ဘူးဗျ။ဟင်ဖြစ်တယ်လို့စားဗျ။ကြောင်သွားမှစီပြီးလဲပူထည့်ပြီးဟင်းလေးလဲပူကောင်းပြီးကြောင်ကြမှမကြောင်တဲ့ပြင်ပူတန်ကောင်းစားသေးထင်တယ်ဗျ။ဟုတ်လား။ ပြီးတော့ပြောသေးပြမနဲ့ကြလို့ရှင်ဆိုင်စားထားပြလန့်လေးခါလိမ့်မယ်ကြတယ်ပူတောင်စားသေးတယ်နဲ့ဘယ်နဲ့တော့ကြောင်းရောက်တော့ရှော့စားလားပူစားလားဟုတ်လားပဲဖာကြောင်းလို့တော့ကြောင်းလားဟင်ဟင်တမန်ကြောင်းလုံးပြပူတောင်စားသေးပြနေတိုင်းနေနေစားတာနေတိုင်းတော့တန်ယုံလောက်စားတာကြောင်းရောက်မှပူတောင်စားသေးပြဟင်ပြီးတော့နေတိုင်းမှာဖြစ်တယ်လို့စားတာကြောင်းရောက်မှကောင်းတာစားသေးပြ မကြောင်းတဲ့အပြင်ပိုးတောင်လှုပ်ထားပြီးပြန်ဟုတ်တယ်ဟိဟင်အဲ့ဒါအကြောင်းဆိုတာဒီကနေ့အတွက်ကြောင်းရမှာဟင်ဒါရလည်းဦးစားပေးတယ်ဟင်လှုပ်ထားလည်းဦးစားပေးတယ်ဟင်ဒီကနေ့အတွက်စိတ်ကလေးကိုအဲ့ဖရာအာယုံတရားအာယုံတန်ခါအာယုံမှာလို့လို့ဘယ်မှမတော့တွားရင်ခုနကတူများတစ်ချက်ခူစားမှုဟင်အဲဟိုကြိုက်တိကလေးနဲ့တခါတွေ့မင်းကြိုက်ဆွဲတစ်ခုအဲတဘောကသွားကြတော့ဆိုပြရဟင် မုံစိတ်ကလေးနဲ့သူ့အကြောင်းကိုတစ်ချက်တွေးမိလို့ရှိရင်တစ်ချက်ဆွဲမယ်အဲ့ဒီဆွဲပြီးတဘဝသွားချုပ်ပေးမယ်အဲ့ဒါယောရတာမဟုတ်လားဟင်အခုတို့ဘဝတွေယောနေကြရတယ်ဒီနည်းနဲ့ယောနေကြရတာဗျဟင်အဲ့ဒီအတွေးကြံများရင်ဧကဏိကာလနောက်ဆုံးအတွေးစိတ်ပြီးအဲ့ဒါတို့ပထမဆုံးဘဝကိုရမှာအဲ့ဒီအတွေးမှကြံမှတွေနဲ့သိရင်တို့အောက်တန်းသားဘဝရောက်မှာဆိုလို့ဟင်အဲ့ဒါအယောပေးရမှာဆိုလို့အခုကြောင်းများရတာဗျ ကျင့်ရတာမဟုတ်ဘူးလားဗျအဲ့ဒါတို့ဟိုရန်ကုန်တစ်ဖက်ကမှာခနောင်တို့စိတ်ကြီးဆိုတာရှိအဲ့ခနောင်တို့စိတ်ကြီးမှာတော်များဆိုတာတော်လည်းမဟုတ်ဆုံးပါပစ္စည်းရှိတယ်တကဟိုဘက်ကလည်းဥပုထုံဆိုတာတော်တော်ပစ္စည်းမရှိသူလည်းမဟုတ်ဆုံးဘူးကြီးပဲတယောက်ဆဲနေအဲ့တော့တော်များကဥပုတ်လည်းနေတိုင်းမပြတ်ဘူးလေဗျဥပုတ်နေဆိုရောက်တာပဲနေတိုင်းသွားတယ်ဗျဥပုတ်ခါ ပြီးတော့လေအခါတရောသွားပေါ်ပြတင်းချံဆိုတင်းချံပေါ်ပြဝါဆိုတတင်းကျို့ဟိုတင့်တော်တဲ့ဟာလေအိမ်မှာတန်ငါတင်ငါပါဆယ်ပါပစ်အဲ့လိုလေကျွေးတဲ့ဗျာဥပုထုံကကြောင်းသွားလို့ရှိရင်လေဥပုတော်သွားယူတဲ့သူ့ခပုံစာလေးတွေကိုသူတို့ခေါ်တော့တီလာတန်ခေါ်သလားဒါနာတန်ခေါ်သလားတီလာယူရင်ဒါနာပါအောင်မှာမဟုတ်လားတီလာနဲ့ဆိုကံကိုဖယ်ပြီးရင်ဒါနာနဲ့ကောင်းကံကိုဖယ်ယူကြရမှာမဟုတ်လားအဲ့တော့ခပုံစာထဲမှာဆံလေးတဲ့တခါတလေထည့်သွားတယ် တီးတယ်များတတ်နိုင်လို့ရှိရင်တော့တို့ဟာလေးပေါ့ကွယ်မုံလေးပေါ့မုံလေးတထုပ်ကြီးပြီးထုံတာလည်းထဲသွားထဲသွားပြီးတန်ဃာတော်ရှိသွားပြီးတီလာယူရှင်ကြတီလာယူယူပြီးကြောက်အေးအင်းကြတော့သူထမင်းကျန်းလေးရှိထမင်းကျန်းပေါ်လေးသူရှိတာလေးသာသာပြီးဦးပုံးနေကြတော့ဘသူနဲ့မှလည်းစကားပြောတော့ဘယ်မှလည်းသွားတော့ပသူကြီးဟိုတလွယ်တိုင်းနေကြအဲ့ဒီတဲကိုခုလိုချိန်ဆိုရင်တရစီတွေနေမှာပေါ့လေပိနေစီစိပိနေစီပေါ့တရစီစိတရစီအဲတရစီလေး အဲ့ဒီတဲကိုထဲ့နေဗျာဟင်တလွယ်တိုင်းထားတဲ့ပစိုးကြီးတဲ့လေတို့တရွေးငန်းပြားလေးတွေတွေးတတ်ပါလိမ့်မယ်ခွလေသုံးလုံးလောက်ဟာလေးတွေအေးတမိုင်းလောက်ရှိတာလေးလေအယိုးလေးကတို့ဟိုနှစ်တောင်လောက်ဟာလေးတွေအဲ့ဒါလေးတစ်ချောင်းနဲ့တိုးတဲတယောက်ထဲနေတာတဲ့ဗျာတခါဒီနာစိုက်တရားကောင်းတဲ့နေရာဆိုအဲ့ဒါလေးနဲ့တူးတယ်ဗျာစိုက်တယ်ဗျာစိုက်ပြီးရင်ဤအပင်ပေါက်လာတော့ကာလာတယ်ဗျာအရွက်လိုသူအရွက်ခူးကြပါသေးတယ်ဗျာဒါဒါနာတွေတင် ကထာနာသိမှာမဟုတ်လားဟင်ဘသူလိုပါလားပိုင်းကထာနာပါဟင်ပိုင်းကထာနာဗျဘသူလိုမပါဘူးဗျဟင်ဒီအပင်ရိတ်ကိုခိုးလို့သူခိုးကြပါသေးတယ်ဗျဟင်ပွင့်လာပြီးလာတဲ့အခါအပွင့်လိုချင်သူအပွင့်ယူကြပါသေးတယ်ဗျဟင်အပြီးလိုချင်သူအပြီးလိုယူကြပါသေးတယ်ဗျဟင်အကိုင်းခက်ကိုလူချင်းသူအကိုင်းခက်ယူကြပါစေအဲ့ဒါနဲ့တဏီကုန်အဲ့ဒီစိတ်နဲ့ပဲဟင်သူ့စိတ်ကိုကြောင်းတာပေါ့ အာယုံနဲ့ကင်းစိတ်အောင်တိုးထဲမှာသွားပြီးတော့နေတယ်သူမစကားပြောအဲ့လိုဟိုးတို့တို့ခွားများကြီးကတော့ကြောက်မှာပေါ့ဗျဟင်ခုနစာကောင်းတော့ဖွဲရီနဲ့ဟင်အချမ်းရနေနဲ့အဖွားများအဖွားများနဲ့ဟိုကလည်းဟိုဘက်လှည့်ပြောဒီကလည်းဒီဘက်လှည့်ပြောနေမှာပေါ့ဗျာဟင်တော့အဲ့ဒါနဲ့ချိန်ကုန်ပြီဟင်အဖွားများကြီးကတော့ဟင်ဥပုထုံကြီးတော့ဘယ်သူမှမပြောတော့တယ်မှာတယောက်တည်းဟင်ဟင် ခါတဲ့ဆင်ញင်နေနေရာသွားပြီးသူ့ဟာဒါနာလေးနဲ့ပဲသူ့စိတ်ဟာထုံထားတာတည်းနဲ့ဟိအင်းဒါနာစေတနာလေးနဲ့ပြီးနေတယ်အဲ့တော့တို့ဘာတော့ဒါကံဆိုးလားကံကောင်းလားအဲ့ကံကောင်းများအင်းအဲ့ဒါလေးနဲ့နေအဲ့တရက်တော့တော်ဖွားများကြီးကဝေဒနာပြင်းထန်ပြီးတော့ရုပ်တရက်တတိမိသွားသူမျောတယ်ခေါ်မလားတချို့များမျောတာလေတနာကြီးတတိပြမဝင်တာလေနှစ်နာရီတချို့တရက်တချို့ခုနှစ်ရက်ထိမျောနေတာရှိတတ် အဲ့ဒါလေးတော့ဖွမ်းမြကြီးညောသွားညောသွားတော့ကဒါပရိလာတီကနေပြီးသူ့ကိုခေါ်မယ်နာယထာဖိုက်လာတယ်သူကတတလုံးကောင်းမှုနဲ့ထုံထားတာဟုတ်ကွဟုတ်ကလားတတလုံးကောင်းမှုနဲ့ထုံထားသူကောင်းစိတ်ကလေးစေတနာလေးဒါပေမဲ့သူ့ဆိုးစိမဝင်တဲ့အတွက်ဟောနာယထာကြီးဆင်းလာဟောသူပါသွားပြီးတော့တည်ပြီးဟိုမှာပါသွားအဲ့တော့တို့ဒီမှာဒါနာတစ်ခုပြုရင်ဟိုမှာပုံပိမှတစ်ခုပေါ်နေပြီဟင်ဒီမှာ တီလာတခုဆောက်ပြီးတီလာနဲ့ထိုက်တန်နဲ့ပုံပိတ်မှာဟိုမပေါ်နေပြီဟုတ်ကလားဟဲ့သူဟာဟိုတို့ဘာတို့နံပုံဖြစ်တဲ့အတွက်တို့လူလက်သမားငါးပုံမလိုဘူးတေနာလျောက်ဟိုမှာတော့တန့်ပေါ်အဲ့တော့ပေါ်နေပြီအဲ့ဒါလိုက်ပြတယ်ဒါတခင်မကြီးနေမဲ့ဗိမာမဆိုဝတ်ပါလိုက်ထားတယ်ဗျာဟင်အဆောင်ဆောင်ခန်းခန်းနေတယ်လေဟင်ကြီးကျယ်ဗျာဟင်သူ့ဟိုပြုစုမဲ့ခါရမဲ့နတ်သမီးတွေကလည်းမနှဲဘူးတဲ့ဗျာရာရှူတော်တွေကလည်းမနှဲဘူးတဲ့ ဝန်တာလို့ပီတိထိုက်လို့တရားတော်ယုံကြည်ရမသိသေးဘူးဟင်ဟိုမှာသိကတော့လဲနေပြီသူခံစားရမယ့်ပုံမျိုးဟင်ပြိမာကြီးကိုအဲ့ဒါထွက်လာတော့သူနဲ့မနှမ်းမကမှာကျတော့သူနဲ့လေးစားသူကြီးတယ်ဗျပြိမာကြီးကပြိမာကြီးကြီးတာလေးစားသူကြီးတယ်ဒါဘသူပြိမာနုံလို့အဲ့ဒါလည်းတခင်မာကြီးတို့ရွာကအိုးဖိုးထုံးပြိမာလို့ပြောတယ်အဲ့တော့တော့ဖော်မာကြီးကျွေးပြီးတူသွားတယ်ဟင်သူကဒီတော့လူကြီးတဲ့နေတိုင်းပြုတ်နေရတော့ဟိုမှာပြည်ပြည်လေးလေ ဘာမှမပြုတဲ့ဦးဖူးထွန်းကြီးကဟိုမှာကြီးကြီးပဲဗျသူ့တဲ့လေးစားထိုးကြီးတဲ့ဟင်ဗိမာန်ရဲ့လေးစားထိုးကြီးတဲ့ဗျဝင်းကြီးကလည်းလေးစားထိုးကြီးတဲ့ဗျသူ့ဗိမာန်နဲ့ကြည့်တော့တဲ့ပစ္စည်းတွေကလည်းသူ့တဲ့အကုန်လေးစားထိုးကြီးတဲ့ပဲအဲ့တော့တော့ဘွားမြတ်ကြီးကသောရကတဲ့တဲ့ကျုပ်ကဥပုပ်နေလေဥပုပ်နေတိုင်းမပြတ်ဘူးလို့ဆိုတဲ့ဟင်ပြီးတော့အိမ်နေအိမ်နေမှာလည်းပင့်ပင်ပြီးတန်ငါးပါးဆယ်ပါးကျုပ်ကအဲ့လို ဟိုဒါနမှုပြုတာတိလာလည်းအဲ့လောက်ထောက်ထီတာဥဖိုးထုံးကကျုပ်လိုတဲ့ဘုန်းကြီးပင့်ဆိုတာလည်းမဟုတ်ကျုပ်လိုတဲ့เจ้าမှမြဲတာလည်းမဟုတ်သူကြတော့ဘာလို့လေးတာတို့ဖြစ်နေတယ်လဲလို့မေးတယ်ဗျဟုတ်ကလားအဲ့တော့တခင်မကြီးလူတာကဘုန်းကြီးကဘယ်เจ้าဘယ်เจ้าဆိုတွေကပုဂ္ဂိုလ်တွေပါဘူးလားဗျအဲ့ဘယ်เจ้าကိုတော့ဘယ်เจ้าကိုတော့ဘယ်เจ้าကိုဟုတ်ကလားဟင်ဟင်ပါမှာဗျာပြီးတော့လည်းဟိုဘုန်းကြီးပါတယ်လို့လူလည်းဘယ်သူလားဘယ်သူလားဖိတ်အောင်မမခေါင်းခေါက်ဖိတ်တာမဟုတ်လားအဲပုဂ္ဂလိကကြီးတယ်ဗျာဟုတ်ကလား ကြောင်းရောက်တော့လေခုနကကြောင်းမှမကြောင်းတာကြောင်းလို့သာပြောတာဟိုကြောင်းမကြောင်းဘူးဗျာကြောင်းကြမှာဘိုးလွတ်ထားသေးဗျာအဲ့ဒါကြောင့်တခင်မာကြီးရဲ့ကုသိုလ်ကစေရနာကသူ့လောက်မကြီးထွားတဲ့အတွက်သူ့ကိုအင်းသူ့လောက်တခင်မာကြီးကအင်းကြီးထွားတဲ့ပုံမိမှန်ကိုမရဘူးလို့ပြောလိုက်တယ်ဟုတ်ကလားအင်းအဲ့ဒီကပြန်လာပြီးသူ့ဘာတော့သူ့တေကမရောက်တော့ပြန်ပြီးတော့ဒီလေစိတ်ပြန်ဝင်တာပေါ့ကွအဲ့ခါကျတော့တို့ဖွားမြကြီးကပြန်ပြောတာတဲ့ပဲ့နေတော့ ဟင်ဟင်ဦးဖူထုံအုပ်စုတဲ့ပါမလားတော်ဖောမြအုပ်စုတဲ့ပါပါကျင်လာလားပါနေပြီလားဟောမြပါကျင်လာရှိသေးတယ်ပါမှန်းပါသေးပဲနဲ့နဲ့လုံနေတာကတော့ဖောမြအုပ်စုကထင်တယ်ဟင်ဒီလုံနေတော့တော့ဖောမြအုပ်စုပါကျင်လာကဦးဖူထုံဆိုတော့ဘယ်လိုဖြစ်နိုင်မှာလို့ဟင်ဟင်ဦးဖူထုံအုပ်စုတဲ့ပါကျင်ဦးဖူထုံလို့လောက်ရမှာပေါ့ဟင်ဟင်အဲတော့ဘာများအုပ်စုတဲ့ဘာချင်းလို့ခင်ဗျားတို့တော့ဘာများလို့လုံနေကြတာမဟုတ်ဘူးလားဟင်ဟုတ်ကလားရဲ့ ဟင်အိုးဖို့ထွန်းအိုးဆိုတဲ့ပါခြင်းပဲလို့တို့တော့ဘာများလို့လောရမှာပေါ့ဘယ်နဲ့တော့အိုးဖို့ထွန်းအိုးဆိုတဲ့ပါခြင်းတော့ဘာများလို့လောရမှာလားတို့တော်ဘုတို့ဘွားတွေမူဒီရှိတာစကားပြောရတယ်လို့ပဲဟင်ဟင်လုံတော်ပြင်တော့ဘွားများလို့လုံသေးတယ်ပါတော့အိုးဖို့ထွန်းလို့ဖြစ်ခြင်းလေဆိုတော့ဖြစ်နိုင်ပါမလားဘွားရဲ့ဟင်ပါတော့ဘိလာစိတ်တိုက်ပြီးတခွာကြီးစားခြင်းလားဟုတ်တယ်ဟင်ဟင် ဘီလာစီဆိုင်ပြီးတို့တို့ခွားကြီးစားကြည့်မယ်ပြောနေတာရမလားဖွားရဲ့အဲဒုက္ခတွေကဘီလာစီဆိုင်ထားတဲ့ဥစ္စာဟုတ်ရအဲ့ဒါတခွားပြီးမဲမဲလေးတလို့ရမလားဖွားဟင်အေးအဲ့တော့တို့ဒီနေ့လေးအတွက်ကိုဒီဘက်ကတီလာယူပြီးရင်တရဏဂုံပွားအာယုံလေးကိုကြောင်းရမှာဟင်ဟုတ်ကလားဟဲ့ဘယ်ကြောင်းရမှာတော့ခုနပြောတဲ့တို့လေ့ကျင့်နေဆိုရန်သူနဲ့တိုက်ဖို့ရလေ့ကျင့်နေတာကျွာထဲမှာ ဟိုစကြရကတို့အိမ်တော်ရသားကြရဆိုတော့ဒိဋ္ဌိကကြီးပြီထင်တယ်ဟိဟင်မိဘလက်ထဲနေတော့ငါဆိုမကြည့်သေးဘူးဟင်အဲ့တော့တို့ပါတော့ဟိုအမျိုးသမီးတွေအများကြီးတွေကဒီဟာငါအမျိုးသမီးလို့တတ်မှတ်တဲ့ချင်းကသာဒိဋ္ဌိကအဲ့ဒီကတည်းကကြီးသွားတာထင်တယ်ငါပိုင်ကြီးသွားပြီအဲ့အမျိုးသားတွေအများကြီးတွေကဟောတာငါအမျိုးသားလို့တတ်မှတ်လိုက်တဲ့ချင်းကသာသုံးဖို့မိဘနှစ်ဖက်ကနေပြီးဒါအဲညီမျိုးသားကွဲဒါကမောင်မျိုးသမီးကွဲလို့ပြောလိုက်တဲ့ချင်းကသာပြီးအဲ့ဒီမှာဒိဋ္ဌိကြီးတာမဟုတ်လားအဲ့ဒီကတည်းကငါဆွဲကြီးခဲ့တာ အဲ့ဒီငါဆွဲကြီးတဲ့အတွက်တို့အပိ္ပဒါလည်းအလိုကြီးမှုများလာတာထင်တယ်ဟင်ဟင်ဟင်မိဘလည်းထဲတုန်းကတို့စိတ်ကလေးတွေဟာလက်မတုံဘူးကွဘသူကတောင်းတောင်းပေးခြင်းနဲ့ကွဘသူကခိုင်ခိုင်လုပ်ခြင်းနဲ့ကွဟင်ကိုအင်းကိုတောင်းတဲ့နေတွေကဘသူခိုင်နမလုပ်ခြင်းတော့ဘူးဟင်ဟင်ကိုမိသားစုပဲပေးခြင်းနဲ့ကွကိုမိသားစုပဲကြွေးခြင်းနဲ့ကွအပိ္ပဒါလည်းအဲ့လောက်ကြီးလာတယ်ထင်တယ်ဟင်ပြပါရဟာကောတလားသာရှိတဲ့ပုဂ္ဂိုလ်တနစ်သာပို့ပြီးပူမယ်ဟုတ်ကလားဟဲ့တနစ်သာပြည့်စုံတဲ့ပုဂ္ဂိုလ်ကဟင် တသက်စာခဏတို့ပုံမယ်အဲမျိုးပေါ်မှာသွားကြည့်တသက်စာဖူလုံးတဲ့ပုဂ္ဂိုလ်ကြတော့ဟောသူ့သားသမီးသာပါဆင်ပုံမယ်ဟင်အဲသားသမီးသာတိပြည်စုံတဲ့မျိုးပေါ်မှာရှိပါတယ်မိသာတိဆင်ပုံမယ်ဟင်မသေးသေးရင်မြစ်တိဆင်အောင်ဟုတ်ခါဆုံးမဟုတ်ဘူးဟင်အလိုကြီးတာလည်းအဲ့လောက်ကြီးသလိုဟင်နှလုံးမသားမှုဒေါမနတာလည်းအဲ့လောက်ထိဆင်းသွားမယ်ဟုတ်ကလားဟင် အဲ့တော့သူ့အကျိုးပေးနဲ့သူကိုအကျိုးပေးနဲ့ကိုပဲကွဟင်သူ့ကံကိုဘာလို့ဝင်ပြီးတော့ရှုပ်ချင်ရတာတော့တာလည်းတာကံနဲ့သွားသွားတာထင်တယ်ဟဲ့သမီးကရောသမီးကံနဲ့သမီးရဲ့သူ့ကံနဲ့သူလာကြတာဘာလို့ဝင်ရှုပ်ချင်တာတော့ကိုကံနဲ့ကိုပဲမိဘပြင်မိဘကိုတရားကြည့်ဖို့ဒါပဲလိုတယ်ထင်တယ်တာသမီးဖြစ်ရင်တာသမီးကိုတရားကြည့်ဖို့ဒါပဲလိုအပ်တယ်ထင်တယ်အဲ့တော့သူ့ကံဘာလို့ဝင်ဝင်ပြီးရှုပ်တယ်ကိုတတ်နိုင်တယ်လို့ပန်ဖို့ပေါ့ဟုတ်ကလားဟဲ့အဲ့တော့တို့အဲ ဒါငါလင်းဟဲ့ဒါငါမရဟဲ့အဲ့ဒီငါပိုင်ငါဆိုရစားပြီးတော့ဒိဋ္ဌိကြီးလာတဲ့အတွက်ပိဿာတွေလည်းအလိုကြီးမှုတွေများလာတယ်ပြပါရတွေကလည်းအလိုကြီးမှုများလာတယ်များလာတော့ဘာဖြစ်တော့မတရားတွေတို့လုပ်တော့မယ်ဟင်ကံချိုးတော့မယ်ဟုတ်ကလားတို့မကံဖောက်တော့မယ်ဟင်ပြီးတော့ကံချိုးပြီးတော့ငါနှိုက်တော့မယ်ဟုတ်ကလားအဲ့တော့သားတော့အများခါတော့တယောက်တည်းခါမှာနော်ဟင် လင်ဝင်ခံလိမ့်မယ်မထင်နဲ့သားဝင်ခံလိမ့်မယ်မထင်နဲ့သမီးလည်းဝင်မခံဘူးကိုလို့ကိုခံညဟုတ်ဟုတ်ကလားအဲ့ဒါတို့ကံကြီးကျိုးတာမှန်သမျှအဲ့ဒီငါဆွဲကြည့်မှုကြောင့်ဟင်တို့မဟုတ်ဆရာတော်ဘုရားကြီးတော့အဲ့ဒီငါဆွဲကြည့်မှုကိုအပေဖြစ်လက်မှားလို့ပြောလိုက်တယ်ဟင်အပေဘုံသွားအပေဘုံသွားဖို့လက်မှားတဲ့ငါဆွဲကြည့်မှုဟုတ်ကလားအဲ့တော့ငါဆွဲသားခုနကံလေးကောင်းအောင်လုပ်လိုက်ကြရင်မကောင်းဘူးလားဟင်ဟင်တဏှာဆွဲသားတို့ဘာတို့ညာလေးကောင်းအောင်ကြိုးစားလိုက်ပါလား ဟုတ်ကလားဗျာဟင်ဟင်ကျိုးကျိုးသားလိုက်ပေါ့မနာသွဲသားညာလေးကောင်းဟင်ဝရိယလေးကောင်းကျိုးသားလိုက်ကြဟင်ဟင်တနာသွဲသားတို့ပါတော့ဝရိယလေးကောင်းကျိုးသားလိုက်ပါလားသူ့မညာလေးကောင်းကျိုးသားလိုက်ပါလားဟင်အဲ့တော့တဏမာနဒိဋ္ဌိဆိုတဲ့အယုတ်လေးခုကိုတို့ကိုင်းနေအယုတ်သုံးခုကိုကိုင်းနေမယ်သာကာညာဝရိယဆိုတဲ့အမြတ်သုံးခုကိုင်းမှာပေါ့ဟင်ကာညာဝရိယနဲ့ဟောစီဝါမဖြစ်နိုင်ဘူးလားဖြစ်နိုင်ပါတယ် ဟင်ဟင်အလိုကြီးမှဖြစ်မှာလားဟင်ငါဆွဲကြီးမှဖြစ်မှာလားဟင်ကံကြီးဖြစ်တာမဟုတ်ဘူးလားညာကြီးဖြစ်တာမဟုတ်ဘူးလားဝရိယကြီးဖြစ်တာမဟုတ်ဘူးလားအဲ့တော့ဒါကြီးပွားနီးပြီးနီးတွေပဲပြီးတော့ကံမချိုးပဲနဲ့ငါစားတဲ့နီးတွေမဟုတ်ဘူးလားဒုက္ခဒါလည်းရမှာဗျာဒါဖရာသားသမီးတွေမိုင်းအဲ့လိုလိုက်ရမှာဒီလိုလိုက်ဖို့တို့ဘာလို့ရမလို့ဒီမှာလာပြီးတို့လေ့ကျင့်တာတရဏတကူလက်နဲ့နဲ့ကျွာတဲ့ကြရင်တိုက်ကြရတော့မထင်နဲ့ ဟင်ကြွားတဲ့ကြရင်ဒိုးစိတ်ကလေးကိုသူပိုင်ကိုပိုင်တက်ရမှာဟင်ဟင်ဒိုးစိတ်ကလေးကိုဒိုးပိုင်ရင်ဒါဒိုးဘက်ကနိုင်မှာပဲဒိုးစိတ်ကလေးသူများပိုင်သွားရင်သူရှုံးမယ်ဟင်မြင်တာနဲ့သားမြင်လိုက်တာနဲ့ငါသားဆိုတွေကကိုယ်စိတ်မဟုတ်တော့ဘူးသားစိတ်ပေါက်ဟုတ်လားဟင်အဲ့ဒီဒီကသားကန်ခံရမှာပေါ့သူမို့တဏမာနာဒိဋ္ဌိရဲ့အကိုင်ကိုဒုက္ခရမှာပေါ့ဟုတ်လားဟဲ့မှန်ပါဗျာ ဟင်အဲ့တော့မြင်တာတွေမြင်တာနဲ့တို့ရသွားအောင်ဟုတ်ကလားကြားတာကောကြားတာလေးနဲ့ရသွားလို့မြင်လို့မြင်နေသိတယ်ဒါကိုပိုင်ကိုပိုင်သိတယ်ဟင်မြင်လို့မြင်သိမှုပေါ်လာရင်ကိုပိုင်သိတယ်အဲ့ဒီကိုပိုင်သိတွေကိုမြည်၍မြင်ရကနေပြီးတော့လှုပ်ရှားဖြစ်ပျက်ကိုမြင်ရင်အဲ့ဒါပါရမီတက်ပြီဟုတ်ကလားကြားတယ်ကြားသိလေးတွေရသွားရင်ဒါတို့သိတယ်ကြားလို့ဒါကြက်တံပဲဆိုရင်အဲ့ဒါကြက်သိကြက်ပြီးသူ့ဘက်ပါသွား နာနာနာနာနဲ့ရထားဟင်ဟင်အပေါ်မှာဟိတ်တူတယ်ဟောမစင်ဘူးစိတ်ပါပါဘူးသူစိတ်မဟုတ်တော့သူစိတ်ကလေးဘူးတော့ပါပါဘူးသူတိုက်ခိုက်ဘူးတော့ခုတ်ကလာဟိအဲ့တော့သူတိုက်ခိုက်ဘူးမမရအောင်ဒုက္ခနဲ့နာနာနာနာနဲ့ရထားမယ်ခုတ်ကလာကအဲ့နာမူတွေကနေပြီးတော့ဒီအနန္တရဲ့တိုက်ခိုက်မှုတိုင်းတို့နာဝကနဲ့ခန္ဓာကိုယ်ဖြစ်ပျက်ကိုမြင်နေလို့ရှိရင်အော်မြင်တယ်မလဲအဲ့ဒါပါမြင်တယ်မလားလေသာရာဒီဟော အဲ့တော့မြင်မှုကြားမှုနားမှုဆိုတာကအငွေးတိုက်ပြီးတော့မထင်ရှားပါဘူးစားတာဒီလားဟုတ်လားထူတာဒီစားရင်ထူတာဒီမရမရပြက်ဆိုတာပြက်ဝင်မရအောင်ဟင်ထူတာကိုထူတာနဲ့မရဘူးလေပြက်ဆိုတာပေါ်လာရင်ဒုစိတ်ဟုတ်ပြီးပါပြီပြက်စိတ်ပေါ်သွားပြီပြက်ပြက်ကပိုင်သွားပြီဒုစိတ်ကိုအဲ့တော့ဒုစိတ်လူကိုပြက်ဆိုတာဝင်မလာပဲထူတာထူတာဒီမရမရမှတ်လားမယ်အေးမှန်ရတာဒီထူတာဒီတစ်ခုရှားပေါ်ဘူး ဟိုလာတက်ခဲလို့ရှိရင်ကြာဘလောက်ထိပုံခါပြီးပြည့်ပြီးသွားသလဲဟင်ဟင်သူမူလေးတိုက်ခိုင်းလို့လေအဲ့တော့ချုံမှုတိုက်ခိုက်တာကြာဖြစ်ဖြစ်တာမမြင်မအောင်ငရုတ်ပြီးတိုက်ခိုက်တာကြာဖြစ်ဖြစ်တာတော့မြင်နိုင်ပါသေးဗျာဟုတ်ပါရဲ့ဒီငရုတ်ပြီးတိုက်တာတော့စက်တိုက်တဲ့တော့ဘူးသူ့ပါဘူးအဲ့တော့ငရုတ်ပြီးတိုက်လေးတိုက်လို့ရှိရင်လည်းတို့ပါတော့သတ်ထားလေးကိုသုံးတယ်ငရုတ်ပြီးခေါ်ဝင်ဝင်မရအောင်ဟင်ဒီတကယ်လို့သတ်တာလေးဒီမဟုတ်ဘဲနဲ့ငရုတ်ပြီးဒီပါပါငရုတ်ပြီးဆွဲတယ်ဆွဲမှာပဲ ဟင်ဟင်မကြိုက်ဆွဲနဲ့ဆွဲရင်ငရုပ်ဘူးသွားဖြစ်မှာပေါ့မယုံဘူးဘူးသွားဖြစ်ဦးမှာပေါ့ဟုတ်လားကြိုက်ဆွဲနဲ့ဆွဲရင်လည်းအိမ်ငရုပ်ပင်သားသွားပြီးဘုံကရအောင်ပါပဲဟုတ်ကလားဟင်အဲ့ဒါသူပိုင်လို့သူပိုင်နဲ့ဆဲသွားပြီးတို့တည်ရတယ်သူ့ကျုံဖြစ်သွားမယ်ဟုတ်ကလားဟင်အဲ့တော့စရင်စတာလေးတို့မှတ်နေရင်လည်းဒီရှားစတာလေးရဲ့တိုက်ခိုက်မှုတိုင်းကြာလုံချဖြစ်ဖြစ်နေနေတို့ပါရမီတက်ပြီဟင်စတာလေးနဲ့တည်တာလေးလုံးလုံးနေပုံလေတို့မဟုတ် ဟိုဝါကျင်တာလေးနဲ့ဝါတာလေးလှုပ်လှုပ်နေပုံလေအဲ့ဒါလေးပြီးအောင်မရမှာဗျာသစာပါလည်းတရဏဂုံလှုပ်လို့ရပါမလားဟင်တရဏဂုံလှုပ်လိုက်ရင်ဒုစိတ်ကလေးတစ်ဖက်ပါသွားမှာပေါ့သူ့ပိုင်သွားမှာပေါ့တကယ်လို့သူဒီတရဏဂုံပွားပြီးမှနေရင်ဒုစိတ်ကလေးသူ့မပိုင်နေဘူးလားဟင်သူ့ပိုင်နေလို့ချင်းဒုစိတ်ကလေးကစိတ်ကောင်းလေးတွေရဲ့ပြင်မှာပေါ့သူ့တရားဓမ္မတွေဖြစ်ခြင်းနဲ့ကောင်းဘဝလေးတွေရဲ့ပြင်မှာပေါ့ဟင် သူ့ဘဝရောက်ဖို့လိုသေးသလားဗျအဲလိုပါဘူးဗျာကောင်းဘဝတွေကြီးတဲ့ဖြစ်တော်မှာကိုအဲလိုဖြစ်အောင်လို့ဒီမှာလာပြီးလေ့ကျင့်တာဒီလားဆိုတာပါဠိရောပမာလိုလေ့ကျင့်တာကိုပြောတာဟင်ကျွာရဲပြန်ကြောက်တဲ့ခါလာကြတော့ခုနကအာယုန်နဲ့တွေ့တဲ့အချိန်မှာဒီစိတ်ကိုယ်စိတ်ကလေးကိုသူ့ပိုင်ကိုယ်ပိုင်အဲ့ဒီမှာအနိုင်တိုက်ခိုက်ပြီးလူရမှာဗျဟင်လူနိုင်မှာမလားကျွာရဲရောက်တော့ဟင်ဟမ် တို့အဖွားရှူတယ်အင်းကြတော့တို့ဘာတော့အဖွားတို့ဒီလားနေတို့ဆိုတော့ဒီကပြန်လာပြီအင်းဘောကမရောက်မိကြဟောချင်းရင်အင်းကကာလာသားနဲ့ကိုသားနဲ့ရဟင်ကျောင်းတော်ကတို့မကြည့်တဲ့ရံသားတောင်းတာတော့ဟင်တိုက်အင်းမကြကိုကအကောင်ကြီးရကိုသားကအကောင်သေးရကိုသားကအောက်ကရက်ကန်ရက်ကန်နဲ့တွေးလေးအလိမ့်လိမ့်နဲ့လားဟင်တစ်ခါတခါတည်းအာကြီးနဲ့ဘောကမာနဲ့တခါတည်းထုတ်ထောင်းနေလား จะช่วยกันลงมันลงแต่ลงลงကိုသားလည်းအမေရဲ့ကဲကောင်းအမေရဲ့ကြောင်းနဲ့လည်းအိုးအောင်ပါကြည့်လိုက်တော့လေမျက်စိကကြည့်တော့လေသူရဲ့ရဲ့တန်ရဲ့ရဲ့ကြီးကနားကကြားလိုက်တော့လေအမေရဲ့အမေရဲ့တဲ့ကကြည့်ပြနေလို့ကြည့်ပြနေလို့အိုးဗျာကဲကဲရှုံးသွားလားနိုင်သွားလားရှုံးသွားပြီဗျဟင်ဟင်ဟင်ဟောရှုံးသွားပြီကဲပြနေလို့ လုံးပြဘယ်သူမှမေးလို့မရတော့ဟင်တွေ့မဲ့ဟင်တွေ့မဲ့ပြခဲ့ဘယ်နှလုံးမလို့ဟင်ဘယ်နှလုံးကျေနပ်နာလားချုပ်ရမှာလားချုပ်ထဲဝင်ရမှာလားဟာချုပ်ထဲဝင်ရမှာလေဗျာဘာမှုနဲ့တော့ချုပ်ထဲဝင်ရဟုတ်ကဲ့ပြီမှုနဲ့ဟုတ်ကလားဗျာဟင်အချုပ်ထဲဝင်ရတော့မှပေါ်ပြပြီလို့ဆိုဟင်ဟင်အဲ့ဒီနေရာလေးမှာတို့ဒီကိုဒီမှာလာလေ့ကျင့်လို့နိုင်ပြီဆိုမှဟိုကြမှာနိုင်မှာပေါ့ အဲလိုဟာမျိုးတွေတွေးခဲ့ရင်နိုင်ဖို့ရအတွက်ဒီမှန်လာလေ့ကျင့်တာဒါကိုသီလလို့ဆိုလိုတယ်အဲ့ဒါကိုသီလကနေပါရမီတက်တယ်လို့ဆိုလိုတယ်ဟုတ်ကလားဗျအဲ့လေ့ကျင့်နိုင်အောင်လေ့ကျင့်အမှဒီကတွေကဟင်ဟင်ဒီကတွေကကိုယ်စိတ်ကလေးကိုကြောင်းဆိုတဲ့အတိုင်းမြတတိလေးနဲ့ကြောင်းဖရာစကြက်တရားစကြက်သံဃာစကြက်တခုခုတို့စားနေတဲ့ကစားလို့စားတယ်မှအဲ့ဒါတရားနှလုံးသွင်းဖြစ်နေတာအဲ့ဒါဓမ္မန္တရဏကိစ္စမိကြတရားစကြက်ပြဟုတ်ကလား ဟိုဓမ္မသနာကိတာမိတို့တွက်ခါတော်တို့ဒါပွားမှမဟုတ်ပါဘူးဟုတ်ကလားသွားလေသွားတဲ့နေရာလေးကိုစိတ်ကလေးကနေအောင်သွားသွားတယ်သွားခြင်းစိတ်ကလေးပေါ့လို့သွားတာလေးပြီးချကြည့်ဟုတ်ကလားဟိကြည့်ရင်လေကြည့်တဲ့နေရာလေးကိုစိတ်ကလေးကနေအောင်ကိုစိတ်ကလေးဟိုမျက်လုံးထိပ်ကနေပြီးတော့တစ်ဖက်ကိုပါမတော့မျက်လုံးထိပ်ကပတိလေးနဲ့တောက်အောင်မှထင်ဟင်တပည့်အာယုံကကပါလာတဲ့ခုနကဘသူပဲဝါကောင်းသည်ဆိုဤအဲ့ဒါဝင်ခွင့်မရအောင်ဟင်ဟောမျက်လုံးထိပ်ကပတိလေးနဲ့တောက် နွားချောင်းသားကဟင်ဟင်နားကကြာရင်နားထိတ်မှာတတိလေးနဲ့ဆောင်နွားချောင်းသားတတိကဟုတ်ကလားအနနာရင်နှာခေါင်းထိတ်ကတတိလေးနဲ့ဆောင်ဟုတ်ကလားအင်းပြောမယ်ကြာရင်နှုတ်ဖြားထိတ်ကတတိလေးနဲ့ဆောင်ဟုတ်ကလားဟင်အဲလက်လုံးမဲ့ကြာရင်လှုပ်မဲ့လက်ဘက်ကိုတတိလေးနဲ့ဆောင်ဟုတ်ကလားအေးဖဝါနဲ့သွားမယ်နေရဖဝါမှာတတိလေးအဆောင်ထားအဲ့လိုတခါတည်းကိုယ်စကရီနဲ့ကိုကိုလေးကိုတဲ့နေအောင်ဟုတ်ကလားဗျအဲလိုလေးကြောင်းထားတာကို အဲ့ဒါကြောင်းလို့လည်းခေါ်တယ်ဗျအဲ့ဒါလေ့ကျင့်နေတဲ့အတွက်တီလာလို့လည်းခေါ်တယ်ဗျဟုတ်ကလားဗျကိုစိတ်ကလေးကြီးတဲ့ကိုဖြစ်နေအောင်စိတ်ကလေးတန့်နေအောင်အဲ့ဒါဘုဒ္ဓစာလို့တော့အဲ့လိုကိုစိတ်ကလေးကြီးတဲ့ကိုသွားလဲသွားစိတ်ကလေးစားလဲစားစိတ်ကလေးခြူတာစားခြူခြူတီလေးနဲ့ပြီးအဲ့လိုဖြစ်နေတဲ့စိတ်ကိုစိတ်တဝိတုဒ္ဓီလို့တို့စာလို့သုံးတယ်ဗျဟောတော့ကိုစိတ်တွေနဲ့ကိုတန့်ပြန့်စင်ကြယ်နေတော့သူလို့ဆိုလိုတယ် သူမဟုတ်သူများစိတ်တွေအရောမခံရတော့သူလို့ဆိုလို့ပဲဟုတ်ကလားဗျအဲ့လိုဖြစ်အောင်လေ့ကျင့်ရတယ်ဗျအဲ့လိုလေ့ကျင့်မှဟောကြွားတဲ့ကြတော့တွေ့ဗျဟင်ခုနပြောလို့ကိုသားနဲ့သူများသားဟင်တခါလေကိုသားကရှုံးသူများသားကနိုင်အဲ့တော့ကိုသားပဲကြည့်ရင်ဟင်ကြိုက်သိဟင်ပါတော့ကြိုက်သိကလေးပေါ်သွားမှာပေါ့သူများသားပဲကြည့်ရင်မုန်းသိပေါ်သွားမှာပေါ့ဟင် နှစ်ဖက်တစ်ဖက်ဖက်သိရောက်ရင်အဲ့ဒီကြိုက်တာနဲ့မုန်းတာသို့မဟုတ်အဘိဓါနဲ့ပြပါတာနှစ်ခုပေါ်မှာပဲဗျဟုတ်ကလားအဲ့တော့ဒီနေရာလေးမှာလေခုနကတို့ပင်ကိုယ်စိတ်ကလေးဖြစ်တဲ့လူစိတ်ပေါက်လာအောင်ဟင်ကြိုက်စိတ်မုန်းစိတ်အာယုံတော့ပါမသွားအောင်မှန်အမှားပဲပြတယ်နှစ်ခုမှတ်လို့ရှိရင်ကိုယ်ပိုင်စိတ်ကလေးပေါ်လာရင်ကိုရင်းစာစိတ်ပေါ်မလာဘူးလားဟင်ကိုကဒီလိုလို့လိုက်သလိုသူ့မိခင်ဖခင်ကဟောကိုလိုပဲရှိတော့မှာပေါ့ဟင် ကိုကြံသလိုသူ့မိခင်ဖခင်ကလည်းကိုလိုပဲကြံတော့မှာပေါ့ဟင်ကိုပြောသလိုသူ့မိခင်ဖခင်ကလည်းကိုလိုပဲပြောချင်ပေလိမ့်မှာပေါ့ကိုလို့သလိုတစ်ဖက်မိခင်ဖခင်ဟောဒီလိုပဲလုပ်ချင်မှာပေါ့အဲ့တော့ဒီကလေးနှစ်ယောက်ကိစ္စနဲ့ဟိုမိဘတွေပါပါပလာနိုင်မှာအကုန်လုံးမှုတွေရှုပ်မသွားနိုင်ဘူးလားတကယ်လို့ကိုချင်းစာတကလေးရှိလာလို့မြင်နာမြင်တဲ့နေရာရထားတာဟဲ့ငါသားမပါနဲ့ဟင်ငါငါတိုင်းထားပါသားကသားတိုင်းနေသဖြင့်ဟုတ်ကလားဟင်ငါသားမပါရင်သူသားပါဦးမလား ဟင်ငါသားဒီဘက်ကငါသားလို့ဟိုတတ်မှလိုက်တဲ့တော့ဟိုဘက်ကသူ့သားဖြစ်သွားတာပေါ့ဟုတ်ကလားတကယ်လို့သာမြင်နာမြင်နေနဲ့ရတိုင်းသားတစ်ယောက်ပဲတွေးလိမ့်မယ်မိဘနှစ်ပါးကမွေးတဲ့ယောက်ျားမှန်တယ်သားကြီးတယ်မဟုတ်လားဟိုဘက်ကလည်းသားပဲဒီဘက်ကလည်းသားပဲအဲ့တော့တကယ်လို့တို့ကိုရင်းသားသိဝင်သွားရင်ငါသားသူ့သားမကွဲတော့သားနှစ်ယောက်ချမ်းဖြစ်နေလားအတွေ့တော့သူတို့သူဘယ်ဘက်ပဲလိုက်ဘူးလိုက်ဘူးတရားသဖြင့်ကြားဝင်သွားမှာပေါ့ဟင်သူသားပြည့်စည်ဖို့ကြည်နေဖို့ပြောတာလည်းမဟုတ်ဘူးလေ ဟင်သူသားကောင်းစားဖို့သားပေးဖို့ပြောတာလည်းမဟုတ်ဘူးဟင်အဲ့တော့ခုနပြောတဲ့ကိုယ်အိမ်ကြီးပိုင်တဲ့ထဲမှာလာပြီးဒီလိုဖြစ်နေတာကိုသူကသဘောထားကြီးကြီးနဲ့သူသားပဲလည်းမလိုက်သူသားပဲလည်းမလိုက်ကြားကနေဝင်ပြီးတော့တမတမလှုပ်လိုက်ရင်သူ့မိပါများဘလောက်ဝုံမြောက်လိုက်မလဲဟင်တို့ရဲ့စိတ်နေသဘောထားကိုဘလောက်ယူတည်လိုက်မလဲဟင်တကယ်လို့ကိုသားအများသူ့အိမ်ရှိသွားပြီးတော့ဒီလိုလုပ်လို့ရှိရင်သူ့မိဘနှစ်ပါးကပြနေတော့ကလေးသားချီမလားတို့လူပဲဟို ကြားကနေဝင်ပြီးတော့ပြင်ပေးမလားအေးသွားတဲ့တိုင်းရှိပြန်တဲ့တိုင်းရှိမှာပေါ့ဟင်ဟင်ကိုကကောင်းအောင်ပြုစုတိုင်းသူကလည်းကောင်းအောင်ပဲပြုစုမှာပေါ့ကိုကဆိုးအောင်လုပ်တာသူကလည်းဆိုးအောင်ပဲလုပ်မှာပေါ့ဟင်ပြီးတော့ကျွေးလို့မြည်ပြီးအတိုးပါလာမယ်ဗျဟင်ကိုကတခါလုပ်ရင်သူကဆယ်ခါနဲ့ပြီးမှာမဟုတ်ဟုတ်ကလားဗျအဲ့တော့ကိုကကြတော့ခံနေမှာပါအဲ့မခံရင်ကိုလည်းလုပ်မှာပေါ့အဲ့ကိုကလုပ်တော့သူကဘာမှမလုပ်ဘူးလားဗျအဲ့သူကလုပ်တော့ကိုကခံနေမှာဗျအဲ့မခံရင်ကိုလည်းပြန်လုပ်မှာပေါ့ပေတော့ဆုံးဘူး ပဲတော့မှဆုံးတီလာလေးတစ်ခုအဲ့တော့တို့ဓာလေးတစ်ခုကိုခုနပြောတဲ့တီလာလေးနဲ့ဆောင်ပြီးတော့ကိုယ်စိတ်ကလေးကိုပိုင်းလာရင်လူစိတ်ပေါက်သွားရင်ကိုရင်းစာစိတ်ကလေးဝင်ပါလိမ့်မယ်ကိုရင်းစာစိတ်ကလူစိတ်ပါဒီကြိုက်ကြိုက်သလိုလိုက်တာမကြိုက်မကြိုက်သလိုတိုက်တာဒါခွေးလည်းဖြစ်တယ်ဝယ်လည်းဖြစ်တယ်လူလည်းဖြစ်ပါအားလုံးဖြစ်တဲ့ကိစ္စဒါလူစိတ်မဟုတ်သေးဘူးဟုတ်ကလားလူစိတ်ကခုနကိုရင်းစာစိတ်ကလေးအဲ့ဒီကိုရင်းစာစိတ်ကိုခွေးထားနိုင်ကလား ကိုယ်တိဋ္ဌာန်နေထားနိုင်မလားဟိအဲ့ဒါလူစိအဲ့ဒီကိုချင်းသားစိရှိတဲ့ပုဂ္ဂိုလ်ဘသူနဲ့ဆက်ဆံဆက်ဆံတန်းလူထားဆက်ဆံမယ်ဟင်အဲ့ဒါမေတ္တာပဲသဗ္ဗေတ္တာဝေယဟွန်တို့ပို့မှာမေတ္တာမဟုတ်ပါဘူးပဇံမေတ္တာနဲ့မချစ်တမ်းပါနဲ့အဲ့လိုစေနာမေတ္တာတွေဖြစ်အောင်ကြိုးစားရမယ်လုပ်နိုင်မှာမလားဗျဟင်အဲ့လိုလုပ်ရင်တို့ကြွေးမတင်ဘူးပေါ့ဟင်အဲ့တော့တို့ခုနပြောတဲ့အထက်တန်းသားတွေကြီးတော့ဖြစ်သွားမှာဒါမှမဟုတ်ရင်ကြွေးတင်နေရင်တို့ သူများကြီးပြန်ချေနေရတာနဲ့တွားမဲ့လမ်းတွေမတွားနိုင်တော့ဖြစ်သွားမှာပေါ့တို့ကိုလို့စားတွေကိုမစားရပဲဖြစ်သွားမှာပေါ့ကိုပြုတဲ့ဒါနာဖို့ရှိတဲ့အဲဒါနာမှုရှိတဲ့ဘုံမတွားနိုင်တော့ဘူးပေါ့ကိုဆောက်တည်ထားတဲ့သီလမှုရှိတဲ့ဘုံမတွားနိုင်ပဲဖြစ်သွားမှာပေါ့တို့ဖျားမပွင့်ခင်ငါတင်နေခွဲ့အဲ့ဒီမှာမိခင်ကြီးကသားလေးတူဦးလေးတော့သားလေးမူအဲ့ဒါမဟုတ်ဆုံးမကြီးဒီသားလေးနဲ့နေရအောင် တို့ရှိခေကတော့ဗာရာဏသီပြောကြရတာပေါ့ကွယ်အဲ့လိုနေကြအဲ့တော့မိခင်ကြီးကသူ့အတွင်းမှာငါသေးခဲ့ရင်ဆိုတာဒီလိုရှိတာရီတယောက်တည်းချမ်းရင်မှာသူတော်တော်ဆိုးဟင်ငါသေးခဲ့ရင်ဒါအပြည့်တူညတိုင်းညတိုင်းဟင်သူစိတ်မရှိဘူးသူသားသိပဲရှိတာလေတူရီရောသားလေးတော့ဘယ်လောက်ချစ်လိုက်မလဲကိုကြီးစားစီပေါ့ဟင်အဲ့တော့သူသားလေးကိုငါမရှိရင် သူ့သားလေးဟာမျိုးပွားမျိုးဆက်တွေနဲ့ဖြစ်အောင်သူကမိမယူဖို့တိုက်တွန်းတယ်အကြံအားကြီးလာရင်အကြံနဲ့မဆန့်ရင်နှုတ်ပွင့်ထွက်လာမှာပဲဆိုတာကြံကြံကောင်းလာကြံကြံလေအေးအတွင်းအကြံလေကြံအားကြီးလာတော့အားကောင်းလာရင်ဟိုသူ့ဘာတော့ဟိုနွားများဝက်များကြက်များအားကောင်းလာရင်ခြံခုံထွက်နိုင်တယ်လို့ပဲဟင်နှုတ်ပဲရောက်မှာပဲနှုတ်နဲ့အားမရရင်ကိုထီရောက်တာပဲ အဲ့တော့သူလည်းအကြံကအားကြီးလာတော့သူသားကိုပြောရောဗျအဲ့တော့သူသားကလည်းမိဘကိုတော်တော်အဲလေးစားတဲ့သားဖြစ်နေတော့မယူပြရသိနေဟင်ဟင်ဟိုတို့ဘာတို့မယားနဲ့ဟိုမိဘတဲ့ယူထုံးတာမရှိဘာလို့ဆိုမယားကဟိုရောက်ခမချစ်လို့လိုက်တာမှမဟုတ်ပဲလင်ချစ်လို့လိုက်တာအဲ့တော့လင်ရဲ့နုံတာတာခါမှာပေါ့ရောက်ခမနေကပဲခံနေဟင်တဲ့ယူထုံးတာမရှိဟုတ်ဗျာတမန်နဲ့ရောက်ခမလည်းတဲ့ယူထုံးတာမရှိဘူး ဘုန်းတော်တမက်ကရောက်ခမချစ်လို့တက်လာတာမှမဟုတ်တာမရချစ်လို့ချစ်တက်လာတော့တာဘယ်တော့မှလည်းအဲ့တော့သူ့မိခင်ကြီးစိတ်ဆင်းရမှာဆိုတော့မယူဟိုကလည်းအတန်တန်ပြောတော့လက်ခံလိုက်ရတယ်အဲ့တော့မိဘသဘောကျတာအေးဒီလိုဆိုရင်ငါသဘောကျတာယူအဲ့တော့မိဘကြီးကသူ့ထားရနေမဲ့မိန်းကလေးနဲ့ပေးသားလိုက်ရောဗျာပေးသားပြီးပေါင်းတင်တော့လေတစ်နှစ်လဲသာသမီမထုံကနှစ်နှစ်လဲသာသမီမထုံကသုံးနှစ်လဲသာသမီထုံကဦးဗျာ မထွန်းကတော့မိပါကြီးတခါပူပြန်ရောဟင်သူ့သားလေးခုနဆိုတဲ့အချမ်းရံမဲ့ဖြစ်မှာကိုအဲ့တော့ဒီတိုင်းတော့မိမဖြစ်ဘူးနောက်တစ်ယောက်ယူအိုးအာဒုက္ခရောက်ပြန်ရောဟင်ဟုတ်ကလားဟဲ့ဟင်အဲ့တော့မင်းနဲ့ပေါင်းနေကောင်းဘူးနော်ဟုတ်ကလားဟုတ်ကလားတို့ဘာတော့တရုတ်မိဘပြောင်းရင်တရုတ်မိဘသွားအမေတော်မင်းဝတ်သားရည်တစ်ဖိတွေ့ပါ ကလားမိဘသွားအမေတော်မိရင်လေဟောအမဲသားတွေကျွေးမှာဗျသူတို့ကြိုက်တာကျွေးတာကွယ်အဲ့တော့မိဘကလည်းကာမကဖွာတယ်မိဘဟာကာမပဲကျွေးမှာပေါ့ဘယ်တော့မှတရားမကျွေးဘူးခဲ့ဟင်ဟုတ်ကလားတို့ဘာတော့ဟိုဖရာလောင်းသိတာတာနဲ့ဟိုတို့ဘာတော့သူတော်ဒနာလားအဲ့ဒီသားပါကြီးပေါ့ဗျဟင်သူတော်ဒနာသူတို့ပဲဖြစ်ဖြစ်ချင်တာထင်တယ်နာမကြီးတွေနဲ့မိဖုရားကြီးတွေနဲ့အဲ့သားကဘုရားဖြစ်ချင်တာဟင်ဟင်ဟင်အဲ့တော့သူတော်ဒနာက ဟိုတခါတည်းသူ့ကိုနမိတ်တွေမမြင်အောင်အဲ့လောက်ထိလုပ်ပေးတာထင်တယ်အဲ့တော့တိတ်တာထားတာအဲ့ဒါအဲတမ်တော်လှန်ပြီးတော့ကိုထွက်ပြေးရတာထင်တယ်အေးတို့အလောင်းတော်ကမယူရဲလုပ်ပြီးအဖေတော်လှန်လို့တို့ဖျားပူရတာဗျအဖေတကားသာနားထောင်တို့ဖျားပူရမှာဟုတ်တယ်ဟုတ်ကလားအဲ့တော့အဖေတကားပြီးမနားထောင်နေမှနားထောင်အမေတကားလည်းနားထောင်နေမှနားထောင်ဟုတ်ဗျာတရုတ်မိတော်မျိုးဝသားကြီးလည်းစားနေရတယ်ဟုတ်ကလားမိတော်မျိုးမိသားကြီးလည်းစားနေရမှာပေါ့ သူတို့သိတာတော့သူတို့အမွေပေးနိုင်မှာပေါ့ကွအခုလက်ကြည့်ဦးဟင်သူသားကိုသူလိုပဲဖြစ်စီချင်တော့ဒါကနောက်ထပ်တယောက်ယူပဲနော်ဟိုကမယူရသေးနဲ့မရေဒုက္ခရောက်လုံးလို့ပါပေါ့ကိုယ်လည်းယူအဲနောက်တော့ဒီတခါတော့အမိသဘောကြမဟုတ်တော့ဘူးလေဟိုကမရေကြီးရှိတာကိုအဲ့တော့မရေကြီးသဘောကြယူမယ်ဆိုတော့မရေကြီးကလည်းဟိုသူ့ပိုင်နဲ့နိုင်နဲ့မိန်းကလေးနဲ့ပြီးသားရရောညတော့ကိုဝန်တီးပြီးဆိုတာနဲ့ သူကမရေကြီးရစဉ်းစားတယ်အကယ်၍သူကိုယ်ရလို့ကလေးဖွာလာရင်သူ့လင်ယောက်ျားကသူ့မို့သူ့ယောက်ခမတော့သူ့ဦးစားပေးမှာမဟုတ်တော့ဘူးဟင်ဟိုသားယရနာသမီးယရနာထုံးလာတဲ့မရကိုသာဟင်ချွေးမကိုသာဦးစားပေးတော့မယ်တဲ့အဲ့တော့ငါ့ကိုကိုယ်ရရင်ပြောသူ့တငယ်ချင်းမကိုမှားထားတာရပြီဆိုအဲရပြီဆိုတခါတည်းအဲ့ဒီကိုယ်ကိုကိုယ်ကြသည်တိုက်လိုက်ရောငွေတကြိမ်နဲ့ဒီလိုပဲငွေဘူး နှစ်ကြိမ်နဲ့ဒီလိုပဲမွေးသုံးကြိမ်နဲ့ဒီလိုပဲမွေးသွားရောအဲ့တော့နောက်တော့အဲ့ဒီအငယ်ဖြစ်သူကဒီတိုင်းတော့ဖြစ်ဘူးဒီတစ်ခါတော့မပြောဘူးမေးလေကြာသိမှုပဲပြောဒါနဲ့ရရောဒုံရနေရချင်းကြတော့အဲ့တော့ရပလားရသိဘူးတခါရပလားမေးရသိဘူးနောက်တစ်ခါမေးရပလားရသိဘူးအဲတပတ်ကမရသိဘူးလားပြောတယ်တပတ်ကကိုငါရင်ရင်ရင်ရင်လားပေါ်ပေါ်ပေါ်ပေါ်လာတာပေါ့ဟင်အဲ့တော့ပြာဟိုသူအိတ်နေတော့ပြာသားမပြာသားမဆိုပြီးတော့အဲ့ဒါလေးတခါတည်း ဟိုအထဲထဲရှိတဲ့ကလေးလေးလည်းပေးညစ်တာပြေတာအဲ့ဒီမှာမင်းမဖွားနိုင်လို့အဲ့ဒီမရင်ကသိရမယ်ဟင်အဲ့ဒီမှာသေကံဤကိုဘဝဖက်တိုင်းဖက်တိုင်းသူကမွေးတဲ့ကလေးမှန်များကိုသူဖြည့်စီရပါလို့ဤအဲ့ဒါနဲ့အဲ့ဒီသွဲနဲ့တည်သွားတယ်ဟင်ဟင်တည်လားမရှိတွေ့လားအဲ့တော့ဒီစိတ်နဲ့တည်သွားတဲ့အတွက်ကိုယ်ဆွဲတည်တဲ့ပုဂ္ဂိုလ်ဒီကိုယ်တဲ့နိုင်တဲ့နေရာကပေါက်နေတယ်သူဒီ ကြောင်မှသွားဖြစ်တယ်အဲ့ဒီအိမ်မှာပဲဟင်ဟိုမရကြီးကလည်းတခါတည်းဒီကိစ္စကိုပြီးတော့လင်ယောက်ျားကရိုက်နဲ့ဟိုတပုတ်တော့သူလည်းအဲ့ဒီဝေဒနာနဲ့တရားရှာတယ်မကြခင်မှာအဲ့တော့မရကြီးကအဲ့ဒီအိမ်မှာကြက်သွားဖြစ်တယ်အဲ့တော့ကြက်မကြီးကဥကြောင်မကြီးကဖုံတော့ကြက်မကြီးကဥကြောင်မကြီးကဖုံတော့ဟင်ဟင်တနေ့တလုံးရဥတော့ကြောင်မကြီးကလည်းတနေ့တလုံးရဖောက်ပေါက်ထားတယ်ဟုတ်ပြီ အဲ့တော့ဆယ်ရဲ့ဥတော်ဆယ်ဥဥတော်ဝလည်းဆယ်ကဖောက်တော့တော့ကြောက်မရကြည်နပ်ပါဘူးဟင်ဟင်တော့တယ်ရှိပြန်တယ်ရှိမှာပေါ့အဲ့တော့ကြောက်မရလည်းငါ့ကိုဒီလိုလုပ်တာသူ့ဘဝဆက်တိုင်းဆက်တိုင်းဟင်သူကမွေးမဲ့သားသမီးဆိုရင်ဖြစ်စီရပါလို့လို့ပြန်ပါနေသူ့ပါနေဆိုရင်သူတို့ကြိတ်လောကမှာဖျားမရှိပဲလေအဋိဌာမှာပေါ့ဟင်စိတ်ကနေအာဃာတနဲ့အဋိဌာနဲ့အဋိဌာနဲ့အတွက်အဲ့ဒီမယေကြီး ကျမကြီးပြီးတဲ့ကာလကျတော့သူကတစ်သွားဖြစ်တယ်ဟုတ်ကလားကိုကြောင်မန်းကပြီးတော့သူကတမင်သွားဖြစ်တယ်အဲ့တော့တစ်လက်ရောက်ပြန်တော့လေဒီလိုပဲဗျာဟိုကတမင်မကတကောင်မွေးသူကတကောင်စားတကောင်မွေးတကောင်စားဟင်သူကတမင်မကတကောင်မွေးတိုင်းမွေးတိုင်းကြားတိုင်းကြားတိုင်းသူကလည်းတကောင်တကောင်စားတာတမင်မကြီးကမစားသူကလည်းဒါတမင်မကြီးမှမဟုတ်ဒါသူသားကိုစားဖို့မဟုတ်ဘူးလားဟင်စားဘူးဗျာအဲ့သူမွေးတဲ့သားဘူးပဲစားဗျာ အဲ့တော့တမင်မာရောက်ကျင်တတ်ပါမကျင်တတ်ဘူးဗျာအဲ့တော့နေနှစ်ဟင်နေငါမွေးတိုင်းမွေးတိုင်းငါသားပါလို့တက္ကသူကလည်းအဲ့ဒီဒိဋ္ဌာန်တော့သွားဗျာသွားတော့တခါတို့အဲ့ဒီတမင်မာကသေးတော့ဘလူးမသွားဖြစ်ပါဟုတ်ကဲ့ဟိုခုနကသူတစ်ကပြီးတော့ဖရာလက်ထက်မှာကြတော့သူကသာဝတိပြည်မှာသူတို့အမျိုးသမီးသွားဖြစ်တယ်အဲတော့သာဝတိအမျိုးသမီးသွားဖြစ်တော့ အဲ့ဒီအမျိုးသမီးကကလေးတယောက်မွေးတိုင်းမွေးတိုင်းဘလူးမကလာလာညကြပါဟင်တင်မယားနှစ်ယောက်အိပ်ပျော်နေဘလူးမကသာသွားတယောက်ပြနှစ်ယောက်ပြသုံးယောက်ပြကုန်မွေးတော့ကုန်တာပဲအဲနောက်တော့သူတို့ဒီတစ်ခါမွေးလို့ရှင်တော့တို့မအိပ်ကြသလားတယောက်အိပ်ရင်တယောက်ကမိကွက်ထုံဆောင်ဒီကလေးလေးဟင်ဟင်နေအိပ်ရင်မရမအိပ်ရဘူးမရအိပ်ရင်နေမအိပ်ရဘူးအလှည့်ကြနေဆောင်နေလဲဆောင်ပါညာလဲဆောင် အဲ့ဒါနေလေဟင်ဒီတချို့ကလည်းရင်ဝင်ထားလို့ပါဟင်တူလာဦးမတွေလို့လားဟင်လာဦးမတွေကဟိုဘာသွားသွားပဲလို့လို့ကလေးလေးကိုကြောပိုးပြီးတော့သွားလေးသွားထားရှိတယ်တောင်းလေးနဲ့လေတချို့ကရင်ဝင်မှာတခါတည်းဟိုခြိထားလေရှမ်းကြတော့ရင်ဝင်မှာခြိတာများလာဦးကြတော့ကြောမှာပိုးတာများအဲ့လိုပဲဗျလှုပ်ထားအဲ့တရက်တော့အယောင်းအဝယ်နဲ့သွားရင်အဲ့သာဝတိတေတုံအကြောင်းရနောက်ပေါက်မှာတို့ ရေကန်ကြီးရှိအဲ့ရေကန်ကြီးမှာသူတို့ပင်မနှွမ်းကြီးတော့ကလေးလေးကိုတစ်ပြအောင်မှာထားပြီးတော့တို့ရေချိုးတာပေါ့အဲ့တော့သူတို့ရေဆင်းချိုးနေတော့ဟိုကဘလူးမကဟိုအကွက်နောက်ကလိုက်တောက်နေတာဟိုဗျအဲ့တော့တခါတည်းအတင်းပြေးတာမြင်တော့မရဖြစ်သူကတခါတည်းသူ့သားနောက်လိုက်လာပါပြီဆိုတော့အဲ့ဒီကလေးလေးတခါတည်းပွေ့ပြီးတော့ဒီတုံကြောင့်ဖះရှင်စီတမ်းကြီးဖះရှင်စီရောက်တော့တခါတည်းကလေးလေးကိုတို့ဖះရှင်ရဲ့ခြေတော်တစ်ခုကြားကိုချပြီးတော့ကဲတော်မူပါဖះ သမီးတော်ဒုက္ခရောက်လို့ပါဘုရားဆိုတော့သူကဘလူးမရဘုရားရှိကြတော့မလိုက်နိုင်တော့သူ့ကိုကြောင်းဘဝကဒီတဝန်တိုင်းဘဝမှာသူရနေတယ်အဲ့ဒီမှာဘုရားရှင်ကခေါ်ခိုင်းညီတော်အနန္ဒာကိုတွားအဲ့ဒီဘလူးမကိုခေါ်လိုက်ဆိုတော့ဘလူးမလိုက်လာဟင်ဘုရားရှိကြတော့ကလေးသားမချင်းချင်းရဲပါဦးမလားချင်းရဲပါဘူးဟင်ဟိုလောင်နေတဲ့မင်းတစ်ခုကြားကိုတန်ကြောင်ကြီးတစ်ခါတော့ဟိုရေကြီးထိုးကြလာတယ်လို့လေဟင်ဟင်ဟိုဘက်ကဘလူးမဘက်က ကြံလဲဟိုဒေါတာလည်းမရှိတော့ဘူးအာဃာတဟိုတို့ပေါင်းကလေးသားချီလို့လည်းစိတ်လည်းပျောက်သွားအေးဟိုဘက်ကကြောက်နေတဲ့စိတ်လည်းပျောက်သွားပြီအဲ့ဒီမှာတရားဟောတာတို့များများမဟုတ်ပါဘူးယာဘုရားရှင်ကတော့သူကဟိုလက်ဖြောင်းပုဂ္ဂိုလ်ကိုဗျဟင်တစ်ချက်ပြလိုက်ရင် တကောင်ကြတဲ့နည်းနဲ့သူကဟောတာအေးရန်လူနေသည်မြရန်ပိုးနေကြမယ်တဲ့ရန်မလို့မှရန်ပြိုမယ်အဲ့အဲ့ဘလူးမနဲ့တို့အဲ့ဒီအမျိုးသမီးကိုဟောတဲ့တရား လူရင်းကတော့ဒါပါပဲဟင်ဟင်ရံလူနေတယ်မြရံပိုးနေကြမယ်တဲ့ရံမလူမှရံပြိုမယ်အဲ့ဒီမှာဟိုကတော့ဟိုအမျိုးသမီးကတော့လူကိုကွလူဆိုတော့သူကမှတ်ညာအားကောင်းတော့အဲ့ဒီမှာသောတာပန်တည်သွားတယ်ဟင်တို့ဟိုဘလူမကတော့သူကတိဋ္ဌံအမျိုးကိုကွဟုတ်ကလားအဲ့တော့လူကဲ့သို့သူ့မှာတော့အင်အားမရှိကြတဲ့အတွက်သူကတော့ တရဏဂုံတီယုံပဲဗျာတရဏဂုံတီယုံကတော့ဝိပဿနာညာဖြစ်ပျက်ကုန်ဆိုလိုသည်တရားနာပုရုဇဉ်ဆင်မို့ဘူးလားဟင်မျက်ချီသူမတက်နိုင်ကြဘူးအဲ့ဒါနဲ့ပြီးသွားတယ်ပြီးသွားပြီးတော့သူတို့နှစ်ယောက်အချင်းချင်းပြန်ပြီးတော့တင့်မြပြီးတော့ဘလူးမကအမျိုးသမီးမိသားစုကိုစောင်းကြောက်သည်ဟုတ်ကလားအမျိုးသမီးမိသားမိသားစုကဘလူးမကိုကျွေးမှုသည်အဲ့လိုလုပ်ကြအဲ့တော့ဘလူးမက ခုလိုချိန်ဆိုပြောတာပေါ့ဟဲ့နင်တို့ဒီနှစ်မိုးခေါ်မယ်ရာဝတ်တွေကိုခြံဝန်းရှိတဲ့နေရာလောက်ကြဟင်တရားသူသူကိုခုနကဟိုမိသားစုကဟင်ဟိုခြံဝန်းရှိတဲ့နေရာအစိုးရရှိမဲ့နေရာရွေးလို့ရတာပေါ့ဟုတ်ဟုတ်ကိုမြင်းနေနဲ့နေနေဆိုရင်နေနေနေရာကအပူတန်လည်းပုံနေလိမ့်မယ်ထင်တယ်အစိုးရလည်းပုံများလိမ့်မယ်ထင်တယ်အေးအဲ့ဒီနေရာလောက်ရတယ်အဲ့လိုရတာပေါ့ဗျဟင်ဒီကြေလို့ဒီနှစ်မိုးကောင်းမယ်ဆိုဟဲ့ဒီနှစ်မိုးကောင်းမယ် မင်းတို့ခြံကမလုံးနဲ့အဲ့ဒါဆိုလည်းအပင်တွေသိမ့်လိုက်လို့သေးမှထင်တယ်ဟဲ့သိမ့်ကြိုင်ပြီးသေးမှာပေါ့အဲ့ဒါကြတော့ကိုမြင့်နေတယ်နင်တို့လုပ်ကြအဲ့ဒါဆိုသူတို့ပြောတဲ့အတိုင်းလုပ်ရဗျာရတော့သူတို့ရတဲ့သံတပါးရဲ့ကောက်ဦးကိုရှင်းဦးစွာကျွေးကျွေးရမွေးရတယ်အဲ့ဒီပလူမသူငယ်ငယ်တော့မုံစင်းတော့တဲ့လူဟာမျိုးလေအဲ့ဒါကျွေးရတာအဲ့ဒါကိုတို့စားလို့ပုတ်ပကြီးလို့ခေါ်တယ် အဲ့ဒါတို့လည်းလျှော့တော့ဖုံးမကြည့်ဖြစ်သွားတယ်ဘယ်လိုပြောတော့ဟင်ဖုံးမကြည့်ဖြစ်တော့ဟုတ်ဖုံးမကြည့်ဖြစ်သွားတယ်ပါဠိလိုပုပ္ပကရဏအဗျအဲ့ဒါကိုကလားခေါ်တော့ပုပ္ပကြည့်လို့ခေါ်တယ်အဲ့ဒါပုပ္ပကြည့်ကျူးတယ်ပုပ္ပကြည့်ရွေးတာအဲ့ဒီကရတာဟိုခြေရကနေနောက်ဆုံးဟိုရံသူကနေမိတ်ဆွေဖြစ်သွားလို့အချင်းအပြန်လန်ကြည်လူပြုလို့ကျွေးရတာအဲ့ဒါပုပ္ပကြည့်ကျွေးတယ်ပုပ္ပကြည့်ကျွေးတယ်ဆိုတာရလာတဲ့ကောင်းဦးလေးတွေလေသူ့သူ့ရင်ကျွေးရတာဟင် ပြီးတော့ဒုငင်ကတော့ဘလူးမကဘွဲကြီးဟိုမှန်ကြည့်ရတူတယ်မှန်လေးလေးပါသေးဗျပါသေးလားကြောက်ပြင်လေးကောအဲဘလူးမကတနခါလေးလေးလားဟင်သတိလေးတွေရောသတိလေးဟုတ်ကလားသတိလေးရောပါလေအဲဘလူးမကတနခါလေးလို့လားကြောက်ပြင်ကဘလူးဖို့ပါသေးလားဟင်တို့လည်းရှိဟောမှန်ကြီးပါသေးလားကထဲတော့ဘာဖြစ်လို့တော့တော်နေမှန်တောင်းနေပဲနဲ့လုံးမလို့ဟင် ဟင်မှန်တော်နေမှန်ဘယ်သူမှရမှန်တော့နေဘယ်နဲ့လုံးမလို့ဟင်အေးအဲ့တော့သူတကယ်လို့ကာမကောင်းလို့ကာနေချိုးမယ်ဖောက်မယ်ကိုယ်အကျင့်ပြက်မယ်ကိုယ်စိတ်ကိုမနိုင်လို့ခုနသူများတိုင်ခံရလို့ဟင်ခုနပြောတဲ့အဖိဓာရီလူစိုးတွေအာကြည့်လာမယ်ဒေါမနတာတွေမကြည်ချမ်းစိတ်တွေအာကြည့်လာလို့ဒီလိုကံကျိုးသွားလို့ရှိရင်ဒီလိုကလေးစားတွေနဲ့တို့ဘယ်လိုလုပ်ပြီးတက်လန်းရှိမလို့တက်နိုင်ပါဦးမလားတက်နိုင်ပါဘူးဟင်အဲ့လိုပဲချင်းချင်းပတ်နေကြမလားဟိုချမ်းသာတဲ့နေရာတက်နေချင်တာ နာနဲ့တက်နေမှာလေတို့နေတော့ဖွားတယ်မိလို့ရတော့ဟင်ဟင်ဟင်တော့ဖွားမျိုးတော့ဖွားနိုင်လို့ဖြစ်ချင်တာမဖြစ်ချင်ဘူးလားဟင်ဟင်ဘယ်နဲ့တော့ကြရသားကြီးလက်ချင်းနေရမှာလားဟင်ကောင်းတော့ဘုံကောင်းတော့ဟိုစီးစိမ်ကိုမခံစားချင်ဘူးလားဟင်ခံစားခြင်းရဲ့ခုကတွေကကိုယ်စိတ်ကလေးကိုယ်ပိုင်အောင်လေ့ကျင့်တာဟင်အဲ့လိုလေ့ကျင့်လို့ငါဆွဲနေပြီ ငါဆွဲဒီများရာကအဲတို့ဘာတော့ပါလားပါရာကနေနေရာကသဲသွားရမယ်ဟင်အဲ့ဒီငါဆွဲနေရင်အလူကြီးမှုတို့မတရားစိတ်ကလည်းပွားရာကပါပါရာကနေနေရာကသဲသွားရမယ်ဟုတ်ကလားဟိဟင်ပြီးတော့ငါပိုင်ဖြစ်လို့မှုဟင်ပြီးတော့ငါပိုင်ဖြစ်အောင်အချင်းချင်းဟိုပြိုင်ဆိုင်တိုက်ခိုက်ပြီးလူရဲ့လူမှုအဲ့ဒီစိတ်ကလေးတွေလည်းပွားရာကပါပါရာကနဲ့နေရာကဆဲသွားရမယ် အဲလိုလေးလေ့ကျင့်တာကိုတို့သီလကနေပါရမီတက်တယ်လို့ပြောတာဗျအဲ့တော့သီလလည်းယူကြဗျာပါရမီလည်းတက်ကြကဲနာကြဆိုဗျာသာဓုသာဓုသာဓု